သာသနာတော်နှစ်2585ခုနှစ်ဝါဒတက္ကသိုလ်ဆောင်တော်ရရှိတဲ့တော်ဟောကောင်လာဇာစီရခေနေရောင်းတဲ့တခုပေါ့တယ်လားစကူရဲ့အိုးရှိပါတယ်အဲကိုဟောကောင်လာစကူရဲ့တို့တွေကရေးမှရှိပါတယ်ဆက်ရှိရဲ့ ဟောကြားတဲ့ဝိပဿနာပြုလုပ်ပြီးဒီဟာဘယ်နှချိန်ရောက်တယ်53ချိန်မြောက်ပါဖေဟာ53ချိန်မြောက်ဝိပဿနာရောက်ပြီးဒီဟာဟောကြားနာကြားရရောက်53ချိန်မြောက်ဝိပဿနာလုပ်ပြီးတရားကိုဟောကြားနာကြားရပြီးဒီကနာလုံးပိုင်းရှင်ဒီကနာလုံးကဖြစ်တော်မူသောဘုရားရှင်ဥစ္စာပဲရှိဖို့ကြရအောင် တို့တရားနာပရိသတ်ပေါင်းသူတော်ကောင်းတို့ပါလေဘုရားဤဂုံယေကုစာအားရှိစေဝေထုံရဲ့ဘုရားနုဒတိဘာဝနာပွားများ၏နေသူတေခာနိုင်ကြောင်းစုဗုဒ္ဓံနရောနရောသမောတရဏံတိတတံပညာပရိပါစုတိယဝိရတံဒါကာရံ အရာဝီကာမနရဒေဝဟိတဝန္တဝန္တမိကာရဏိကာမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောအစီဘောကိုလူလာတောင်းတကြကုန်သော စေထာမြတ်သူနလူမြမတတဝါတို့ဤဇူဝေရလည်းပြတော်မူထသော ဒီတတံလောကုလောကီနလီတောမယိမယိုင်မြက်ကိုင်းလာတိဓမ္မာတိနေရှင်တော်စေတလည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုသင်ပေါတိမြေတအရဟတမတိဟုသောပညာတန်သောသမီးအောင်လည်းရှိတော်မူထသော ဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုပကသိပ်ပုံဉာဏ်မြင်တော်မြူတံပညာဝိဇ္ဇာတိဟူသောမိုက်တရားကိုအရဟတာမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးသာသောအထာဝီကာမလူနာမြမတတဝါတို့အားလံပြနိညော ကုံမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကိုအလုံးစုံသောဂုံတိန်တကိုစိတ္တိန်ဉာဏအကျိုးမှာရဆောင်တော်မူတတ်သောကာရဏိကလူနာပြမတတ္တဝအမြတနာจิตဖြင့်မဟာကရုဏာတော်ရှင်လည်းจิตတော်မူတတ်သော အကံဇာတိအဇာပါရမီပုံညာနှင့်မနိုင်ရှင်အနိုင်ရှင်သာသောသီလသမာဓိဉာဏ်ညာဂုံတကကြောင့်မြတ်တိအဖြစ်သို့ ရောက်တော်မူတတ်သောအနန္တညာနန္တပိညုတညာနာသတသုံးပိုင်းကြမရှိသောညာတော်လည်းရှိတော်မူတတ်သော တံဗုဒ္ဓံဒိုတိုကိုဤဆုံးလင်းပိဋ္ဌရှင်တော်မြတ်ဗျာကိုအဟံတရားဟောတရားနာအမိမကောဗျာတပည့်တော်တိဝန္ဒာမိတတ္တယုကျိုးမံဆွဲချိုး၍ရေကိုကတော်ပါဤမြတ်စွာဘုရားသာဓု သာဓုသာဓုပါဖျာဒီအာဇန်သုံးရှင်မြောက်ဝိပဿနာရဲ့ဝိတရားကိုဆက်လက်ပြီးဟောကြားနာကြားကြရအောင်။ဒီတော့ဒီလိုဝိပဿနာလုပ်ပြီးတရားအနေနဲ့သံဃာကိုသူ့ဒုက္ခမှာတော့ရောက်ရတော့ကြောင်းရှင်းတယ်တွေကို နာယူကြကျင့်ကြံအထုကြတဲ့အပိုင်းမင်္ဂလာနဲ့ပြင်ဆင်တခုလိုလိုပါကြာကြာနာနာခါခါနာနာနားလည်ထားဖို့လိုတယ်ကြောင့်မလို့ဇင်းတို့ပြောတဲ့ပြောနေကြဖြစ်တဲ့ဒီဝိတ္တုပုံစံပါဒါဒီကြည့်ရင်တခုကြည့်တယ်ဒီကြည့်ရင်စင်တန်ကြည့်ရအောင်ဒါရင်မှာဦးဇင်းတို့နမတိဖြစ်တဲ့ဒီလောက်ဝိတ္တုပါ ဟောဒီလောက်ဒုတိယပိုင်းမှာကိုခြင်းတရားတွေကံကံမှာမှာနဲ့တည်ဆောက်ထားရပြီးတဲ့အခါကျတော့စေတဝိတ္တုဒီပိုင်းမှာစိတ်အစဉ်မှာနိဝရဏအငြိကြီးတွေပြုစုဖို့ဒါကြိုးစားပြီးတော့ဒါသမာဓိသမထဘာဝနာလုပ်ငန်းကိုပွားများအထောက်ကြရအဲလူစေတဝိတ္တုဒီနဲ့ပြည့်စုံတဲ့သူတော်ကောင်းတယောက်ကဒိဋ္ဌိဝိတ္တုဒီကိုသိစေဘူးရဖြစ်တယ်အဲဒိဋ္ဌိဝိတ္တုဒီပိုင်းကိုရောက်လာရင်ထိုဘိုင်းမှာယုတ်တရားနန္တရားတွေကို ယုံနာဓမ္မတွေပေါ်မှာငြိမ်းငြိမ်းအစဉ်ကြေခြင်းဆိုတဲ့ယုံနာဓမ္မတွေပရမတ္တရဲ့စိုက်ပြီးတိုင်အောင်ရှိပွားသင်ယူကြရဖြစ်တယ်။အဲလိုရပြီဆိုတဲ့သူတော်ကောင်းတယောက်ကလက်စိတ်တက်ပြီးဘာဝတ္တနာဝိသုဒ္ဓိ။ဟောကင်္ဂဝတ္တနာဝိသုဒ္ဓိမှာဉာဏ်နဲ့ဉာဏ်ရည်ပုံမှာဉာဏ်အစဉ်ကြေခြင်းဟိုဒီဘက်မှာတော့ကျွန်တော်ပြည့်စည်အမေကအရင်အကျုံးဝင်လာပြီ။ဟိုယုံနာဓမ္မသင်္ခါရတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားဒုတိယဒီလို proposal တိုင်းပြီးအောင်စဉ်းစားအထောက်ရဖြစ်တယ်။အဲလိုပြီးပြီးသင်္ကာဝတ္တနာဝိသုဒ္ဓိနဲ့ပြည့်စုံလို့ကံနဲ့ကံဒုတိယပေါ့ဒုမတန်တရားတွေဒုမတန်တရားတွေကိုကျော်လာလုံမြောက်နိုင်ပြီကျော်လာလုံမြောက်ပြီးတော့ဉာဏ်ဉာဏ်စင်ကြယ်ပြီဆိုတဲ့သတော်ကောင်းတစ်ယောက်ဖြစ်တဲ့ဘာကိုမြောက်ဖြစ်တဲ့မက္ကမက္ကဉာဏတတနာဝိသုဒ္ဓိကိုဒုဝဖြစ်ဟောဒီမက္ကမက္ကဉာဏတတနာဝိသုဒ္ဓိပိုင်းက အဲဒါဝိပဿနာလုပ်ငန်းကိုစပြီမိမိတေဒီဝိတ္တုရိယသိသိထားတဲ့ယုတ်တရားနတရားသင်္ကာဝိဒနာဝိတ္တုရိပိုင်းရသိသိထားတဲ့အကြောင်းတရားအကျိုးတရားတို့ယုံနာဓမ္မသင်္ကာရတွေနဲ့တကွာအကြောင်းတရားတွေကိုလက္ခဏာကြီးသုံးတယ်အင်းပြီးတော့ဥပဒနာစုပါတဲ့ချင်းဆိုတဲ့အာဘဂမဂညာတတနာဝိတ္တုရိပိုင်းစာပြီးအကျိုးဝင်တဲ့ပဒနာဉာဏ်ပါလိစာ ဒုတိယတရားဉာဏ်ဒီလိုပိုင်းတိုင်းဒါမဲ့တော့မဲ့ပါဒီလိုဒီဟိုမကမကဉာဏ်တဒနာဝိတုဒီနဲ့ပြည်စုံကြီးဆိုတဲ့တော်ကောင်းတရားဥပဒနာကြောင့်တော်လာလုံးရောက်ပြီးတော့အထက်ဖြစ်တဲ့ဥရိယပြရားဉာဏ်အရင်ပိုင်းကိုဆက်ပြီးရှုပါသုံးတယ်လို့ပြန်ပိုင်းဉာဏ်ပါဒီလိုပါဆိုတဲ့ဝိပဿနာအထက်ပိုင်းအထက်ပိုင်းအထက်ပိုင်းဖြစ်တဲ့ဝိပဿနာကိုဆက်လက်ပြီးပွားများအတုံနိုင်ရင်တော့ဒါပရိပဒဉာဏ်တဒနာဝိတုဒီကျင့်ကြံနိုင် င်ကြယ်ခြင်းနဲ့ပြည့်စုံပြီပြောလို့ရတယ်ဒီဘက်ရောက်လာရင်တော့ဦးဇင်းတို့ဒီပင်ကညာကနေကြားပြီးတော့ဒီဘက်ကိုပြန်နေကြတော့နောက်ဦးဇင်းတို့ပညာသုံးပါးကပြောပြန်မာနပရိသဒီလိုအကျုံးဝင်တာအပြီးတဲ့အခါကျတော့ဒုဝိပဿနာဉာဏ်ကိုကြည့်ကြည့်အောင်ဆက်လက်အပေါ်များအထုံနိုင်ခဲ့ရင်ဝိပဿနာဉာဏ်ရဲ့အဆုံးအမမဲ့ဉာဏ်ဆိုတဲ့ဒီလောကုတ္တရာ ဉာဏ်ဉာဏ်ဖြစ်ပေတရားကတော့မနက်ကဉာဏ်တဒနာဝိတုဒ္ဓိနိဗ္ဗာန်ဉာဏ်ဉာဏ်စင်ကြယ်ဉာဏ်ဉာဏ်ပုံဉာဏ်ဖြစ်ပေဘုရားဉာဏ်မှာပြပောက်သိမြင်နိုင်ပြီဆိုတဲ့ဉာဏ်တဒနာဝိတုဒ္ဓိပိုင်းအဲ့တော့ဘုရားအားလုံးဗုဒ္ဓဘာသာသူတော်ကောင်းတွေဒါအခုလေးတော်မှန်တယ်ကတို့ဉာဏ်တဒနာဝိတုဒ္ဓိပေါ်တဲ့နိဗ္ဗာန်ပေါ်မှာဉာဏ်ဉာဏ်အစဉ်ကြယ်ပြည့်စုံရေးဖို့ဖြစ် သူကဲ့သို့နိဗ္ဗာန်ကိုမှဉာဏ်ရဲ့ပြည့်စုံရေးအတွက်အောက်ပိုင်းဖြစ်တဲ့သီလဝိသုဒ္ဓိကနေစာပြီးတော့အစဉ်တိုင်းဖြည့်ခြင်းရမယ်လို့သဘောကျတာဖြစ်အဲတော့ယနေ့ဦးဇင်းတို့ဟောလက်စာတော့ဒီဝိသုဒ္ဓိခုနှစ်ပါးထဲမှာသီလဝိသုဒ္ဓိပန်ကိုသင်တရားတွေကိုဖြည့်ခြင်းလို့စိတ်တရားဝိသုဒ္ဓိပန်နာတော့ဥပ္ပဒါရအပ္ပနာလို့ခေါ်ရဲဥပ္ပဒါရသမာဓိအပ္ပနာသမာဓိအပြည့်အစုံကာမဝဇ္ဇနာသမာဓိနဲ့ ရူပဝါစရာအရူပဝါစရာလို့ခေါ်တဲ့သံသမာဓိနှမျိုးတစ်မျိုးမျိုးကိုထူထောင်နိုင်စေတဝိသုတိနဲ့ပြည့်တော့အဲလိုသမဏကမ္မထာတွေကိုအတုလိုသမာဓိတွေရလို့စေတဝိသုတိပြည့်စုံတဲ့သရောကောင်းကတစေတဝိသုတိဝိသုတိပိုင်းကိုပဲလို့ပူဇာရမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒုက္ကမထာပိုင်းအတွက်ဓကမထာကစပြီးတော့ယုတ်တရားတွေကိုသိနိုင်ရေးအတွက်ဓကမထာကစာမေရှင်ဘဝသုံးတဘောနန္တရားတွေကိုဘယ်လိုသိကြရလဲဆိုတာနဲ့ပတ်သက်လို့ ဒါဥစဉ်ပြောခဲ့ပြီးတော့ကိုလက်ရှိရောက်နေတာကင်္ကာဝတ္တနာဝိတ္တုပိုင်းတို့ယုတ်တရားနံတရားတွေကိုသိပြီးတဲ့အခါတို့ယုတ်နံဓမ္မသင်္ခါရဆက်လက်ပြီးတော့ဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုသိရှိတဲ့အပိုင်းသိချင်သိပါတဲ့အပိုင်းရောက်နေအောင်ဒါဥစဉ်တို့ပရိဒသမုပ္ပပြစ္စမနိလို့ခေါ်သုံးဆွဲတဲ့ဒီအကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံယုတ်တရား၅ပါးဖြစ်ပေါ်ပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်အနာဂတ်မှာယုတ်တရား၅ပါးဖြစ်ပေါ်ဒါလေးတွေ ပြောခဲ့ပြီးပြီးတဲ့အခါကျတော့အခုဦးဇင်းတို့ပထမနေ့လို့ခေါ်တဲ့ဝိညာဉ်ပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပဆိုတဲ့ဒီပရိသပိဋကသမုပ္ပါအလုံးတော်မှာဒီနေ့ကနေဒီပထမနေ့လို့အမြင့်တက်ခေါ်သုံးဆွဲလို့တော့မှာဒီဘိုင်းကိုလည်းဟောလက်စာဖြစ်ဟောလက်စာဖြစ်တော့ပြီးခဲ့တဲ့ဘက်ကတော့ဘယ်လိုပဲရောက်သွားတယ် ဝေနာပစ္စယတဏဆိုတဲ့ပိုင်းဒါကြည့်ပြီးဆိုကြပါစို့ဝေနာ၆ပါးကြောင့်တဏဖြစ်ဒီနေ့ဦးဇင်းတို့ဘာအောင်သွားကြမလို့တဏပစ္စယဥပါဒနံသွားမယ်တဏပစ္စယဥပါဒံပါဗျာတဏပစ္စယဥပါဒနံအဲတော့တဏဆိုတဲ့အကြောင်းကြောင့်တဏကိုအခြေခံပြီးတော့ဥပါဒံဖြစ်ပေါ် အဲ့တော့တဏှာနဲ့ပတ်သက်လို့တော့ဦးဇင်းတို့နည်းနည်းပြန်ပြီးပြောကြလို့ကာမတဏှာဘောဝတဏှာဝိဘဝတဏှာဒီတဏှာသုံးပါးအခြေခံရဒီတဏှာသုံးပါးကို အခြေခံပြီးတရားတဏှာတရားရှိပါတာလည်းဦးဇင်းပြောခဲ့ပြီအဲ့တဏှာကိုအကြောင်းပြုတဏှာကြောင့်ဥပါဒံဖြစ်ပုံမှန်ဒါလေးကိုဒီပြောကြရအောင်အဲ့တော့တဏှာကြောင့်ဥပါဒံဖြစ်ပုံဆိုတော့ဥပါဒံဆိုတဲ့စကားကတော့တနည်းအားဖြင့်ဦးဇင်းတို့ဗုဒ္ဓဘာသာသူတော်ကောင်းတွေနဲ့ မစိမ့်တဲ့သကလုံးတစ်ခုဖြစ်။နေရာချင်းဒါအမတန်ဟိုရက်တဲ့ရွာတဲ့လူသုံးစကားတဲ့မှာတော့မှာပဲဒါထည့်ပြီးတော့သုံးနေကြသကလုံးတစ်ခုဖြစ်။ဥပါဒနာဥပါဒံဆိုတာပါဠိကဥပါဒနာ။တော်စင်းတို့ရိုးရိုးလေးပဲစပြီးသုံးကြစို့။ဥပါဒံဆိုတာလည်းသူတကယ်လေးအဒီမှာအဒီအလုံးနားလည်တာကဥပါဒံဆိုတာဆွဲလမ်းမှုပါတယ်တော့ ဥပါဒံဆိုတာဆွဲလမ်းမှုပါဗျာဆွဲလမ်းမှုလို့ဒါလည်းလို့နားလည်ကြပြီးတော့ဒီဆွဲလမ်းမှုဆိုတဲ့အပိုင်းလေးကိုအရင်ဆုံးပေါ့ဒီသူ့မူရင်းအရှိပါဠိလေးကိုစပြီးတော့နည်းနည်းပြောကြရအောင်အဲ့တော့ဥပါဒနာဆိုတဲ့တစ်ပလုံးကိုသင်တော့မြန်မာမှုပြုလိုက်တာပေါ့ဥပါဒံဆိုတဲ့တော့အဲ့တော့ဥပါဒံဆိုတာတကယ်တော့ဆွဲလမ်းမှုဆိုတာဒီလားဘာမှမဖြစ်ဘူး Gracias. ဒီကောင်းနေအဲ့တော့ဥပဒါနာဆိုတဲ့သဘောမှာဦးဇင်းတို့နှစ်ပိုင်းရှိတယ်ဥပဆိုတဲ့အပိုင်းအာဒါနာဆိုတဲ့အပိုင်းရေဒီလိုနှစ်ပိုင်းရှိတာအဲ့တော့ဥပဆိုတာကတော့ဒီနေရာမှာသူကအာဒါနာကိုသူကအထူးပြုထားတယ်အဲ့တော့သူကလွန်လွန်ကျူးကျူးအထူးအားဖြင့်လွန်လွန်ကျူးကျူးအထူးအားဖြင့်ဒီလိုနားလည်ထားတယ်အာဒါနာဆိုတာတော့ဆွဲယူတာပဲမလုပ်တာ လို့အာဒနာဆိုတာဆွဲယူခြင်းပါဗျာယူလိုက်တာယူလိုက်တာကိုအာဒနာယူတာကိုအာဒနာအဲ့တော့ရှိကဥပနဲ့ပေါင်းလိုက်တဲ့အခါလုံးလုံးကျွတ်ကျွတ်အထူးအဖြင့်ဆွေးယူခြင်းဒါဥပတော်စင်းတော့အာဒနာဆိုတာယူတာပဲမလုပ်တာလေတော့အာဒနာဆိုတာယူခြင်းပါဗျာယူတာယူခြင်းပဲအဲ့တော့ဒီညာလေးမှာဦးဇင်းတို့ဟိုကြုံလို့ပေါ့ဟို သီလ၅ပါးသီလစောက်တည်အဲ့မှာတိတ်ခါကုန်လေးရှိတယ်ဒုတိယနာတိတ်ခါကိုအာဒိနာဒါနာဆိုတဲ့တိတ်ခါကိုအဲ့ဒါတတိထားရတာပုံစံဆိုတဲ့အာဒိနာအာဒါနာအဲ့လိုနှစ်ခုအာဒိနာမပြီးတော့ဘူးအာဒါနာယူရင်းအာဒါနာဆိုတာဒါယူတာပဲဘယ်လိုနားလဲရအောင်ဒါကြေရင်ကိုရီကအဒိနာဒါနာလို့ဘယ်လိုမျိုးလေးဆိုလဲအာတလုံးပြောက်သွားအာတလုံးပြောက်သွားလို့ရှိရင်အတိပ္ပယ်တော့နားလည်နေတဲ့အတွက်ကြောင့်ဒီအရာတွေက စောက်တရားကြပြီနဲ့အာတကယ်ဒါရေးနဲ့အာလိပန္နာနာဆိုတဲ့အပိုင်းတတိထားကိုလိုတာပေါ့နမောဟုတ်မာတကထာအဲ့တော့ဒီနေရာမှာလည်းအဲ့ဒါဒီအာရဏဆိုတာပြောအာရဏဆိုတာယူတယ်ဥပဆိုတာကဒါဆွဆွလန်လန်ခိုင်ခိုင်မြင်းမြင်းနဲ့အလုံးအကဲပေါ့အလုံးအမင်းပေါ့ဒါဆွဆွလန်လန်အလုံး အာဒါနယူတာဒါကိုဥပါဒါနလို့ခေါ်အဲ့တော့ဘာကိုယူတာတော့ဘာကိုယူတာလို့ဆိုတော့ဦးဇင်းတို့ဒီဥပါဒါနဲ့ပတ်သက်လို့တဏှာဒဏ်လက်ထံဆိုပြီးတော့ဒီလိုလေးပါဠိလိုသုံးတာကြည့်နာတဏှာဒဏ်လက်ထံတဏှာနဲ့ဒဏ်လက်ဆိုတော့မြင်းမြင်းမြင်းမြင်းမြင်းမြင်းဆွေယူတဏှာနဲ့ဆွေယူအဲတဏှာဆိုတာကငကိုယ်လေးကသူကလူကျင်တာလူကျင်တာတဏှာအဲ့တဏှာနဲ့ တခါလေဆွဆွမြင်းမြင်းပေါ့ဘယ်လိုဆွမြဲဆိုတာယူလိုက်တာဒါတဏှာဒဏ္ဍဒံသို့တော်တရားကဟိုဆွမြဲဆိုတာယူတာကိုပေါ်လွင်အောင်ပြောတာအဲ့တော့ပြန်ပြီးဂျုံပြောမယ်ဆိုရင်ဆွဲဆွဲမြင်းမြင်းယူထားတာမျိုးကိုဘာလို့ခေါ်လဲဆိုတော့ဥပါဒါနာဥပါဒံလို့ခေါ်ဘယ်လိုခေါ်ဥပါဒါနာဥပါဒံလို့ခေါ်ပါတယ်ခင်ဗျာဥပါဒံလို့ခေါ် အဲ့တော့ဗမာလူလေးဘာသာပြန်လို့တော့သိကောင်းဆွဲလမ်းမှုပါတယ်တော့ဆွဲလမ်းမှုပါဖေဟာဆွဲလမ်းမှုဆိုတော့ဒါကလုံးကခြုံမှုရှိတာပေါ့ခြုံမှုမရှိတော်တော်လည်းတော့ဟိုဒီဒါကလည်းကြီးကြီးမှာတော့ဟိုအဘိဓမ္မာပေါ့ခဏကျမ်းရဲ့ဒုတိယမြောက်ဖြစ်တဲ့ဒီပြိပင်းအထာဝရမှာတော့ဒါဝိတ္တရိမဲ့အထာဝရမှာတော့ဒီဥပါဒာနဲ့ပတ်သက် ဖွင့်လင်းပိုင်းမှာအဲ့ဒီတဏ္ဍတဏ္ဍထံဆိုတဲ့ဒီအခွင့်လေးကစပြီးတော့ဖွင့်နော်အဲ့တော့အဲ့မှာတဏ္ဍတဏ္ဍထံတဏ္ဍနဲ့ဆွေးယူရဆိုတဲ့အပိုင်းဒါကတော့ဦးဇင်းတို့ဒီကာမှုပါဒံနော်ကာမှုပါဒံအဲ့တော့ဒီဥပါဒံဆိုတဲ့စကားလုံးကိုပြန်ပြီးတော့ပြောမယ်ဦးဇင်းတို့ဒီဆွဲယူတယ်ဆွဲလန်းတယ်ဆွဲယူတယ်ဒါကိုဥပါဒံအဲ့တော့အဲ့ဥပါဒံကဘယ်လိုမျိုးရှိတော့လို့မေးတဲ့အခါဥပါဒံက ၄မျိုးရှိတယ်လို့ရှိတယ်တော့ဥပါဒံ၄မျိုးရှိပါတယ်ဗျာဥပါဒံဒီကမကြီးပြီးပြီးသားပဲနံပါတ်၁ကကာမဥပါဒံနဲ့ဟောကာမဥပါဒံကခုနငါးပြအာယုကာမတရားပြဒီအာယုန်ဒီပေါ်မှာဆွဲလန်းအာယုန်ဒီပေါ်မှာဆွဲလန်းဒါကတော့ကာမဥပါဒံကာမဥပါဒံကာမတွေဆွဲလန်းတယ်ဆွဲလန်းတယ်ဒါကိုကာမဥပါဒံ နောက်တစ်ခုကတော့ဦးဇင်းတို့ကာမုပါဒံပြီးတဲ့အခါကျတော့ဗါတယ်တော့ဒိဋ္ဌုပါဒံဒိဋ္ဌုပါဒံအယူမှားတာအယူမှားတာအဲ့တော့အယူမှားတယ်ဆိုတော့မိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိဆိုတဲ့အယူမှားမှုအဲ့ဒီနေရာမှာတော့ဒီမိစ္ဆာဒိဋ္ဌိဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဒီကံနဲ့ကံရဲ့အကျိုးကိုပြစ်ပေးတယ်နော်ဓာတိကဝါဒ အာယဟိဘဝါဒအကရိယဝါဒဆိုဒီလိုမျိုးဒိဋ္ဌိရအောင်အဲ့ဒါကဒိဋ္ဌိအဲ့ဒီအပေါ်မှာမာယုံအပေါ်မှာဆွဲလန်းနော်အဲ့ဒါကိုဒိဋ္ဌိဘာဒံဒိဋ္ဌိဘာဒံလို့ခေါ်နောက်တစ်ခုကတော့သီလပတုပါသီလပတုပါဒံဆိုတာကတော့ဘာပြောတာလဲဆိုတော့ဒီအကျင့်တရားတွေပေါ့မာလရင်းနဲ့အကျင့်တရားတွေပေါ့ဆွဲလန်းပြီးတော့နေတာမျိုးဒါကိုတော့သီလပတုပါဒ ဟောနောက်တစ်ခါနောက်ဆုံးကတော့ဦးဇင်းတို့အတ္တဝါဒုပါအတ္တဝါဒုပါရန်ဆိုတာကဒီငြိဆွေကအဲ့တော့ဒီအတ္တဝါဒုပါဒာနဲ့ပတ်သက်လို့ကျွန်တော်နောက်ပိုင်းလည်းနည်းနည်းထပ်တော့ပြောတာဒီပရမအတ္တဇီဝအတ္တလို့ဆိုတာမျိုးလေးကိုပြောပြီးတော့နားလည်ပို့ပြီးတော့ရှင်းတော့အဲ့လိုဥပါဒံ၄ပါး အဲ့ဒီဥပါဒဏ်၄ပါးကိုပြန်ပြီးတော့ချုပ်လိုက်ဒီဥပါဒဏ်၄ပါးရှိတယ်တကယ်ဒီအခုကြဦးဇင်းတို့နားလည်အောင်ပြောကြမယ်ဆိုရင်တဏှာနဲ့ဒိဋ္ဌိတွေပါတယ်တော့အရင်ကံကတဏှာနဲ့ဒိဋ္ဌိပါဗျာတဏှာနဲ့ဒိဋ္ဌိမကမ္မပါဒံရတာတဏှာပေါ့တဏှာကိုယူတာအကျန်တဲ့ဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါတုပါဒံဒီဥပါဒံတွေရတာဘာကိုယူရတော့နော်ဒါမာရင်းတဲ့ မရှိဘူးဒါယူရအဲကြောင့်မလို့ဒီဥပါဒဏ်၄ပါးကိုဒါချုပ်လိုက်တဲ့အခါမှာဒီဒိဋ္ဌိနဲ့တဏှာနဲ့တဏှာနဲ့ဒိဋ္ဌိဒီလိုမျိုးတဏှာနဲ့ဒိဋ္ဌိဒီလိုမျိုးယူရဒီနေရာကတဏှာနဲ့အဝိဇ္ဇာနော်မတိနေနဲ့လူချင်းကိုဒီကုဘယ်လိုနားလဲစေတာလို့သို့တော်ဒါကတော့ဒါကလေးကဒီလိုလေးပြသို့တော်ဟိုဦးဇင်းတို့တီကာကပြီးတော့ဟိုဗိဓမ္မတသင်္ကန်းကျမ်းလေးကိုဖွင့်ပြတယ် သီလကျော်ကျမ်းဆိုတာလေးရှိတယ်။အဲဒီကျမ်းလေးထဲမှာတော့ဒီကဒီနားလည်လို့ရအောင်။ဗာလေးရတာလို့ဆိုတော့ဒီဥပမာလေးတစ်ခုပေါ့နားလည်လို့ရအောင်ဆိုတာ။မပြတာလို့မိန်တုကံကံရကောဝိယဘုဒ္ဓံတဏ္ဏအာရမဏံအာရိယံတိဥပဒါနာဆိုပြီးတော့ဖွဲ့တာတစ်ခုရှိတယ်။ဟောဒါကတော့ဘာပြောတော့လို့လဲအခါကျတော့ဒါကလည်းဟိုဟာကို မွေဖန်းတယ်တော့ဘာကိုမွေဖန်းတယ်လို့ဆိုတော့ဒုဒကကြီးရဲ့ခင်မကြီးဒါကတော့များသောအားဖြင့်မြင်မှုကြတယ်ဘာကိုမွေဖန်းတဲ့အခါသူကတခါလဲမလွတ်တမ်းတဲ့တလူမျိုးယူထားတာမလွတ်တမ်းတဲ့ဒါဆွဲပြီးတော့ယူထားတာကြောင့်မလို့ဦးဇင်းတို့ဟိုတောင်မြမာကနာရဲ့ဆရာတော်ကတော့သူကတရားလေးကိုနားလည်ပြီးတော့ဘယ်လိုရေးထားလဲဆိုတော့ဘာကိုမွေငန်းရဲစွာဖန်းသူစွဲလန်းတဲ့ပုံအာယုံပြု ဥပါဒံဟုခေါ်ဆိုပြီးဒါဥပါဒံလူလေးမျိုးပါဆရာတော်ကနားလည်တယ်ရေးဆက်တာအဲ့တော့ဟာကိုငွေငန်းမြဲစွာဖန်သူဟာကိုငွေငန်းမြဲစွာဖန်သူသွလန်တမှုအာယုပြုဥပါဒံဟုခေါ်ဟောဟာကိုငွေဖန်ဟာကိုငွေငန်းမြဲစွာဖန်သူဟာမြဲငွေမြန်းဟာတကယ်ကြီးသူ့ရဲ့အစာဖြစ်တယ်ဘာဆိုတဲ့တဏှာတကောင်တကာလည်း ငန်းငန်းတက်တဲ့သူလိုက်မိတော်ပြီဆိုရင်ဒါကလည်းအဲ့ဒါမလွတ်တမ်းတော့သူကဆွဲထားတဲ့သဘောရှိကြဆိုလိုရင်းကဆွဆွညင်ညင်ယူထားတယ်လို့ပြောသို့တော်လည်းဒါဒီဥပါဒံဒါဟိုဒီကဖွင့်ဆိုတဲ့ဒီအဘိဓမ္မာကျမ်းကိုဖွင့်ဆိုရတာဆရာတော်တွေကဆရာတော်ကဒီအဘိဥပါဒံနဲ့ပတ်သက်လို့ပေါ်လွင်အောင်ရေးရဒါလုံလောက်မလားဆိုရင်တော့လုံလောက်ဖို့ပေါ့မလုံလောက်ဖို့တကယ်တော့ဥပါဒံဆိုတာကိုနည်းနည်းနားလည်လွယ်အောင် လေးပြောရမလုံလောက်ဘာကြောင့်မလုံလောက်လဲဆိုတော့ခါလေးဦးဇင်းတို့ဒီမွေဆိုတဲ့ပေါ့ဒီတတ်တော်ပါလေးခါလေးဦးဇင်းတို့မကြမ်းမကြဦးဇင်းတို့ပဝန်းကျင်တွေ့ရတတ်အဲ့တွေ့ရတဲ့အခါအဲ့လိုပေါ့သူတို့ရဲ့အစာဖြစ်တဲ့အခုလိုပေါ့အထူးသဖြင့်အခုလိုပေါ့ဦးကြမိုးလေးကြပါသားဘုရားညီလေးတွေကဆိုဟိုလားမားလေးတွေဒီလိုတတ်တော်လေးတွေထွက်ကြပို့ပါမောပါ အဲ့မွေတွေကလည်းသူအစာရှာဒါတဲ့ကဒီလိုတတ္တဝါလေးတွေတွေ့စောစောကပြောလို့သူအစာဖြစ်တော့အဲ့လည်းလိုက်တာဒါပေမဲ့ဦးစင်းကဒီစာလေးတွေဖတ်ပြီးတဲ့အချိန်မှတော့ဟိုးဦးစင်းဟိုဖောက်တော့ရမောင်လည်းမြိုင်မှာသိဟုတ်လားအခုလိုငိုးကြပါလေငိုးကြတာကလည်းအဲဒီ တိန်တော်ကြီးကိုတက်ဖို့အောင်ဆုံးဘုံပေးပြီးတိန်တော်ကြီးကိုတက်ဖို့ဆိုသွားလမ်းကြတော့လမ်းမှာဒီတိန်တော်ကြီးဒီကားကိုစမတက်နေကျွန်တော်လမ်းရဲ့ပဲပေးမှာကုတီပေါ့နော်တွိုင်းနေရှိတွိုင်းနေလေးလုံးတန်းအဲဒီမှာဦးဇင်းတော်ဝင်ပြီးတော့ဒါအိမ်ကတွိုင်းနေသုံးတွိုင်းနေသုံးပြီးတော့ပြန်ထွက်လာပြန်ထွက်လာတဲ့အခါကျအိမ်မှာမိုးရကောင်တွေ့မိုးရကောင်ကသူကဒီဖားကို မြုပ်ထားမြို့ကိုက်မိထားပြီပေါ့တကလုံးဟိုတကောင်လုံးတော့ပြတယ်မရောက်ဘူးတပိုင်းတော့ရောက်သူလည်းသိပြီးတော့သူလည်းယုံနေရတာဖြစ်တယ်လူကိုလည်းမြင်တော့သူကလည်းမပြေဘူးပြီးတော့သိကလည်းကြည်နေတယ်ဘာလို့ရမလို့အဲ့တော့ဒီတတ္တဝါလေးပေါ့အသက်ပြီးတော့ငါပြင်နေပြင်မယ်တစ်ဖက်ကတော့ကအစာပေါ့ကမ္မတဏ္ဍာရီအသက်ကရေးကြည့်တာပဲဒီနေ့အနာဖြည်းဖြည်းချင်းအနာက နောက်ကပ်ပြီးတော့မလုံးအောင်မသိတော့နောက်ဆုံးတော့အဲ့သမီးလေးကိုခတ်ဖွက်ဖွာလေးအဲ့ငွေရဲ့အမိလေးကိုခတ်ဖွက်ဖွာလေးနေပြီအသက်အရင်ကြီးဟိုနောင်နေတာမဟုတ်ဖြစ်ဖြစ်အဲ့မှာသူလည်းအပိုင်တော့မမိသေးလို့လားအဲ့ဒီမှာကျတုတ်ပြီအဲ့ဒီနေ့ဒီအဲ့ဒါတကယ်လေးအကြောင်းတိုက်ဆိုင်လို့နှလုံးထဲမှာဆွဲအော်သူ့တက်ကိုပြလိုက်ရတယ်နှလုံးထဲသူလိုပြောချင်တာကအဲ့တော့သူကတော့အရင်ကြီးဒီစာထဲမှာတော့ပြောတာအောက်ကိုငွေငန်း ဆိုတဲ့ဒီသဘောပေါ့ဘာကိုငွေငံရက်စွာဖမ်းလို့ဒါဘာကိုငွေကမိသွားပြီဆိုတော့ရက်စွာမလွတ်တန်းသူကထားတယ်ပြောတယ်ဒါမျိုးစင်းတို့အဲ့ဒီမှာတော့ခက်တာတာပေါ့ပေါ်လေးတွေသူနေလိုက်တယ်သူသူ့ကိုထိတဲ့အခါကျတော့ကြောက်သွားသူ့ကိုထိပြီးတော့ကြောက်သွားအဲကြောက်သွားတဲ့အခါကျတော့ခုနကဘာတော့လွတ်ပြီးလိုက်တယ်သတ္တဝါတွေကဒီကလေးမှာသူတို့လူကျင်တာတွေကိုသိပြီးတော့ကြိုးစားအားထုတ်ပြီးတော့ဒီကလေးဒလဲဆက်သူတို့ ဟိုစူးစမ်းနေတယ်သူတို့ကိုထိရင်တော့ဗါတယ်တော့ကြောက်တတ်တဲ့သဘောရှိဗါတယ်တော့သူတို့ကိုထိရင်ကြောက်တတ်တဲ့သဘောရှိပါတယ်ဗျာအဲ့တော့ဒါလည်းမဟုတ်သေးတော့ဗာဒီတတော်လေးကိုပြည့်နေလို့သူတို့ကိုလည်းနည်းနည်းပေါ့ပေါ့မနာမကျင်လေးတော့ပုတ်ပေးဖို့ထိပေးဖို့မလိုဘူးလားလိုအပ်ပါတယ်ဗျာလိုအပ်တဲ့သဘောတော့ရှိတယ်ဒါဓမ္မဆန္ဒနဲ့ပေါ့လေဓမ္မဆန္ဒနဲ့ဆိုရင်ဒီလိုမျိုးလေးတော့လုပ်လို့ရတယ်ကထာပေါ့ တော့ပြောရင်ဒီခါလေးမှာတတ္တဝါတွေဒီခုနဒီစားတဲ့အရာဆိုဒီငွေဆိုတဲ့တတ္တဝါတွေစောစောကပြောသူ့ရဲ့အစာဖြစ်တဲ့ဒီဟိုဖားပေါ့ဒီမှာဥမာပေးထားဒါမျိုးရပြီဆိုရင်မလွတ်တမ်းဒီခါလေးတကယ်ကိုစောစောမြဲမြဲကိုပြောပြီးတကယ်တမ်းကြာသူ့ကြည့်လိုက်တော့ဒီမခံပါဘူးဟုတ်ပလားနဲလေးကြည့်လိုက်တာနဲ့ဒါလွတ်ပေးလိုက်လို့ဆိုတဲ့သဘောဒါကြောင့်မလို့စင်းကပြန်ပြောနေတာမပြောနေတာမဟုတ်ဒီမှာက ဒီဥပါဒံရဲ့သဘောကတော့ဒီလောက်နဲ့တော့မလုံးတော့တကယ်ဥပါဒံရဲ့သဘောကြတော့အညာမကခုနဘာကိုမူဖမ်းတဲ့လောက်မကပဲနဲ့ပို့ပြီးတော့ကျင်းထန်တယ်လို့ပြောကြတယ်ဒီဘာကိုမူဖမ်းတယ်ဆိုတာကအရင်ကြီးမြဲမြံတဲ့သဘောတော့မရှိဘူးသူ့တဲ့ပို့ပြီးတော့ဥပါဒံအားကောင်းတယ်တိုးတော့ဒီစာပေကိုပုံဖော်ပြီးနားလည်အောင်ရေးရတဲ့အပိုင်းပါဒါဒီလိုပဲဟိုမြင်လာထင်လာအောင်ဒီလိုပဲရေးချရဖြစ်တယ်ပြထား ကဲအဲ့တော့ဒါကဥပါဒံရဲ့သဘောပေါ့အဲ့တော့ဥပါဒံဆိုတာဆွဲလန်းနေဆွဲလန်းနေဆိုတဲ့အပိုင်းမှာမြင်းမြင်းမြန်မြန်ဆွေးယူတာမျိုးပေါ့ဒါကိုဒါဥပါဒံလို့ဒီလိုခေါ်တယ်လို့ဥဆောင်ပဲမှာဒါကိုလည်းနားလည်ထားရအောင်ဖြစ်အဲနားလည်ပြီးတဲ့အခါကျတော့မှအခုဒီဥပါဒံ၄ပါးဥပါဒံ၄ပါးထဲမှာဆိုတော့ကပထမဦးဆုံးဖြစ်တဲ့ကာမုပါဒံအကြောင်းပြန်ပြီးတော့ပြောကြရအောင် တော့ကာမုပါဒံဆိုတာဘာလဲဆိုတော့ယောဂာမိတုကာမိစံတော်ကာမရာဂောကာမနံကာမတဏကာမတိယောကာမပရိလောကာမဘုံစာကာမိဇောတဏဣတံဥစ္စတိကာမုပါဒံခြုံပြောတော့ဒီငါးပြားအာယုကာမဂုဏ်တွေအပေါ်မှာဒါတွေ့တာအတွေ့တာတွေ့တာတဲ့အဆင့်တုံးကတော့ဟိုကတဏှာပေါ့တွေ့တာကတဏှာလူကျင်တယ် ကံ900အယုံကံကုန်တယ်လို့လိုချင်ရင်ဒါကိုတဏှာလို့ခေါ်အဲတဏှာလို့ခေါ်ပြီးမှအဲ့ကနေသူကသိစင်တက်ပြီးအဲ့မှာကခုနမြဲမြဲမြဲမြဲနဲ့တဏှာတန်လက်တန်တဏှာပြုတ်ပါလေမြဲမြံစွာဖန်ယူလိုက်တဲ့အခါဒါကိုဥပါဒံပြောတာဒါကြောင့်မလို့ဦးဇင်းတို့ဒီကာမုပါဒံမိုင်းမှာကြောင့်ဦးဇင်းတို့ဘယ်လိုနားလည်ရမလို့ဆိုတော့ဒီသက္ကရာများကတဏ္ဍဒဏ္ဍဒါနာမှာပုရိမတဏ္ဍဥပနိတယပစ္စေနာဒါနတံဥဒံဒါ ဥဒ္ဒရာတဏဝါဆိုပြီးဒီလိုပြောတာ။ဘာပြောတာလဲဆိုတော့ဒီတဏနဲ့ဖမ်းယူနေဆိုတဲ့တဏနဲ့ဆွဲယူတယ်ပေါ့တဏနဲ့တခါလဲဆွဲဆွဲမြင်းမြင်းယူရဲဆိုတဲ့အပိုင်းပူရိမတဏဥပနိတယပစ္စည်းနာရှိရှိတဏပေါ့ရှိရှိတဏအဲ့တဏကဘာဖြစ်တော့အဲ့ရှိရှိတဏကနေပြီးတော့ဥပနိတယပစ္စည်းနဲ့ခြေသူပြုလိုက်တော့ရှိကတဏအဲ့တဏကနေပြီးတော့တက္ကတက္ကခြေသူပြုတယ်ပေါ့ဥပနိတယတတိ ဓကဓကကျေးဇူးပြုတဲ့အခါမှာဘာဖြစ်တော့အဲ့ဒါဒီဆွဲယူမှုကပူပူပြီးတော့မြဲမြံလာအဲ့လိုမြဲမြံလာတဲ့အတွက်ကြောင့်ဒီရှိကတဏှာကဓကဓကကျေးဇူးပြုပြီးဒီအပေါ်မှာပေါ့အာယုံတစ်ခုပေါ်မှာဆွဲလမ်းမှုအာယုံတစ်ခုပေါ်မှာတာယာမှုဆွဲလမ်းမှုဆွဲလမ်းမှုကပူပူကြီးလာအကြီးလာတဲ့အခါမှာအဲ့နောက်နောက်တဏှာလေးခြေခြေတဏှာရဲ့ကျေးဇူးပြုမှုကြောင့်ထက်ကထက်ကကျေးဇူးပြုမှုကြောင့်ဖြစ်လာတဲ့နောက်ပိုင်းနောက်ပိုင်းမှာနောက်နောက်တဏှာကိုဒါ ဥပါဒံလို့ခေါ်တာပဲလို့ဒီလိုနားလည်ရအဲဒါလိုနားရမယ်သို့တော်ဦးဇင်းတို့ဒီမှာဟိုဝါဒတစ်မျိုးအနေနဲ့တော့ဒီလိုလေးပြောထားတာရှိအဲဒါကဘာလဲဆိုတော့အပ္ပဒဝိတယပဋ္ဌနာတဏဟောအပ္ပဒဝိတယပဋ္ဌနာအပ္ပဒဝိတယမရောက်သေးတဲ့အာယုံဗါတယ်တော့မရောက်သေးတော့အာယုံပါဗျာမရောက်သေးတဲ့အာယုံမရသေးတဲ့အာ အာယုန်တစ်ခုမိကိုရောက်မလာဘူးကိုရှိမှရောက်မလာဘူးကိုမရသေးဘူးကိုမပိုင်ဆိုင်သေးဘူးအဲအဲ့လိုအခိုင်မျိုးမှာမရသေးဘူးမရောက်သေးတဲ့အာယုန်တစ်ခုပဋ္ဌနာတောင်းတနေတယ်ဘာဖြစ်နေလဲမရသေးတဲ့မရောက်သေးတဲ့အာယုန်ကိုတောင်းတခြင်းပါဗျာအဲ့တော့ကိုမရသေးဘူးအာယုန်တစ်ခုကိုလိုချင်တယ်လိုချင်တယ်တောင်းတနေအဲ့အခိုင်ဒီလိုချင်မှုကိုပဋ္ဌနာလို့ကျွန်တော်ပြောတယ်တဲ့ဟောပြီးတဲ့အခါကျမှသူကဘာဖြစ်တော့ တမ္ပတ္တဝိတယကိနံဥပါဒာဟောတမ္ပတ္တဝိတယတမ္ပတ္တဝိတယရောက်လာပြီမိမိထံကိုရောက်လာမိမိတံကိုရောက်လာတယ်မိမိရလာပြီပေါ့မိမိပိုင်ခိုင်းတာအဲ့အပေါ်မှာတော့ဗါလဲတော့အဲ့လိုရလာရောက်လာတဲ့အာယုံအပေါ်မှာဒါဆွေးယူမှုတော့သူကဒါဥပါဒံကိုခေါ်တယ်ဒါလိုပြောတယ်အဲ့တော့ဒီကတော့နားလည်လည်အောင်သူကတော့ဥပမာလေးပေါ့ဘယ်လိုထပ်ပြီးတော့ပေးတာဆိုတော့တော့ဘိုးတယောက် တကိုးတယောက်ကအမောင်လေးကိုရောက်လာတဲ့အခါတကိုးဆိုရယ်ဒကာကြီးတွေကမကြီးရင်းရင်းချင်းချင်းမှာပြည်စည်းဥစ္စာဝင်ခိုးလာတော့အင်မတန်ရှားဘူးလားအဲရှားတာပေါ့နော်အဲ့တော့တကိုးဆိုတော့မောင်လေးမှာပဲမောင်လေးမှာတကားတဲ့ဒီပြည်စည်းပြည်စရာတွေရှိတဲ့နေရာကိုသွားသွားပြီးတော့မောင်လေးမှာတော့တကားမောင်လေးမှာပြည်စည်းကိုစမ်းရအဲ့မောင်လေးမှာပြည်စည်းကိုစမ်းနေရစမ်းနေတဲ့အခါဘာလို့တော့မောင်ထဲမှာပစ္စည်းစမ်းနေပြီးတော့တခါလေပြေးပြေးချင်းလက်ကိုစမ်းတမ်းပြီးလက်ကိုစမ်းထုတ်ပြီးတော့ဒီပစ္စည်းကိုလိုက်ပြီးတော့စမ်းတာ အဲ့ဒီအခိုင်မျိုးကိုဒါတဏှာလို့ပေါ်ပြီးတော့ဒါကဘာဖြစ်တယ်ဆိုတော့ပစ္စည်းကိုတွေ့သွားပြီယူလိုက်ပြီပစ္စည်းကိုပထမလက်နဲ့ထုတ်စမ်းတယ်စမ်းတယ်စမ်းတယ်စမ်းတယ်တွေ့ပြီတွေ့တဲ့အခါမှာယူရဲပေါ့အဲယူပြီးရဲ့နောက်ပိုင်းကိုကြတော့ဒါကတံပတ္တဝိသီအဖြစ်သွားပြီအခါကျတော့သူကဒီလက်ထဲမှာရှိတဲ့ပစ္စည်းကိုမလွတ်တော့ဟိုမှာရှင်ငွေရတနာစသည်အရလိုပစ္စည်းမျိုးကိုမလွတ်တမ်းဆွဲထားတာဒါမျိုးကိုတော့ဥပါဒဏ်လို့ဒါကတော့နောက်တနည်းအနေနဲ့ဘယ်လိုဖွင့်တော့ ယထာဘာပဲပြောပြောကာမုပါဒံဆိုတဲ့သဘောကအဲ့ဒါငါးလအာယုံကာမဂုဏ်တွေအပေါ်မှာကာမတဏ္ဍငါးလအာယုံကာမဂုဏ်တွေအပေါ်မှာဒါလိုချင်မှုအဲ့လိုချင်မှုဆိုတဲ့ဒီတဏ္ဍကထက်ကထက်ကကျေးဇူးပြုပြီးရှိရှိတဏ္ဍကထက်ကထက်ကကျေးဇူးပြုလာလို့ရှိရင်ဒါတဏ္ဍအားကောင်းလာတယ်အဲ့အားကောင်းလာတဲ့ဒါဒီတဏှာကိုပဲကာမှုပါတယ်လို့ခေါ်တယ်လို့ကျွန်တော်တို့တရားကြီးနားလည်ထားရအောင် အဲ့တော့ဒီညလေးမှာဦးဇင်းတို့ထပ်ပြီးတော့ဗာနည်းနည်းလေးပြောချင်တယ်အဲ့တော့ငါးညာအာယုံကောင်းကောင်းတော့ကြောင့်မလို့ရှိရှိတဏှာကကျေးဇူးပြုမှဖြစ်ပေါ်လာတဲ့နောက်နောက်တဏှာနောက်နောက်တဏှာကဒါဥပါဒံလို့အဲ့တော့ဦးဇင်းတို့ဆိုကြပါစို့အာယုံတွေထဲမှာကြည့်ကြည့်ပေါ့အာယုံထဲမှာကရူပယုံဆိုတဲ့အာယုံကြီးတစ်ခုတတ္တယုံဆိုတဲ့အာယုံတစ်ခုသုမောကန္တာယုံဆိုတဲ့အာယုံတစ်ခုသုမောရတ္တယုံဆိုတဲ့အာယုံတစ်ခုသုမောဘောဓဘာယုံဆိုတဲ့အတွေ့အထိအာယုံတစ်ခုဒီအာယုံတစ်ခုခုကိုတခါကြီးတခါမကြီးအာယုံကိုကြည့် ဆိုကြပါစို့ရူပါယုံလေးပေါ့တက်ပြီးတော့လမတိတယ်လေဆိုတဲ့ဒီရူပါယုံတစ်ခုဆိုကြတယ်တနည်းအားဖြင့်နှစ်သက်စရာသဘောကျစရာအာယုံတစ်ခုအဲ့ဒီအာယုံတစ်ခုကိုမိမိတို့ကတွေ့တယ်ပြီးနေအသုံးဆောင်နေအဲ့ဒီအာယုံတစ်ခုကိုအဲ့ဒီအချိန်မှာဘာဖြစ်လို့ထိုးပေါ်မှာခုနသဘောကျတယ်နှစ်ချိုက်တယ်သဘောကျတယ်နှစ်ချိုက်တယ်အဲ့ဒီမှာကျေနပ်နေတယ်အဲ့ဒါကတော့တဏှာအစစ်ဒါပေမဲ့အဲ့ဒါကထက်ကထက်ကကျေတူးပြီးဒီတဏှာကထက်ကထက်ကကျေတူး ကျေးဇူးပြုတဲ့အခါကျတော့ဘာဖြစ်လာတော့အဲ့တဏှာကကြီးထွားလာအားကောင်းလာတဏှာကရင့်လာအဲ့တဏှာကတဏှာကကြီးထွားလာတယ်အားကောင်းလာတဲ့အပိုင်းတွေကြောင့်ပေါ်တာသူကတဏှာကနေပြီးတော့ဘယ်ကိုပြောင်းသွားတော့ဥပါဒံဘယ်ကိုပြောင်းသွားတဏှာကနေပြီးတော့ဥပါဒံကိုပြောင်းသွားပါတယ်ဖေဟာအဲဆိုရယ်ဆွဲလန်းဒါပြောင်းသွားတာဘယ်လိုနားလဲတာဖြစ်တယ်။ဒါလို့ဦးဇင်းတို့ဆိုကြပါစို့ပုဂ္ဂိုလ်တစ်ခုတယောက်က အဲရှေ့ကဒီအစင်းတစ်ခုကိုမမြင်ဘူးမမြင်ဘူးမမြင်ဘူးပဲနဲ့တကယ်ကြီးပြုံးမလဲဘလောက်ပဲတောက်ပါတယ်ဘလောက်ပဲဟိုတင့်တယ်ပါတယ်ပြောပြောအဲ့ပုံမှာတက်ပြီးတော့ဒီဒီမိုက်ဒီဆွဲလမ်းမှုဆိုတာဖြစ်ပါမလားဆွဲလမ်းမှုဆိုတာမဖြစ်နိုင်ပါဘူးခင်ဗျာမဖြစ်ဘူးနော်ဆွဲလမ်းမှုတော့တန်းပြင်တကယ်ကြီးဒီမိုက်ဒီရုပ်ရှင်မြင်ရုပ်ရှင်မြင်တာပေါ်မှာဒါလည်းလူတိုင်းလူတိုင်းကဘာဖြစ်လဲဥပါဒဏ်ဖြစ်ပုံမှာပေါ့ဟုတ်ပလား ဒါအင်မတန်သူတို့ပင်ကုန်ကလည်းရုပ်ရည်အချင်းကဒါလှပတိတ်တယ်တာမျိုးဖြစ်ချင်းဖြစ်မယ်အဲနောက်တကပြင်းကျင်ထားတယ်ပြင်းကျင်ထားတယ်ဆိုတာတာမန်ရတဲ့ရွာတဲ့မိမိတို့ပတ်ဝန်းကျင်မှာရှိနေထားတဲ့ဒီရုပ်ရှင်မင်းဒီရုပ်ရှင်မင်းသားဆိုတာပို့ပြီးတော့တော့ဒါလည်းလှပတင်တယ်သဘောကြည့်ရှုပွဲကောင်းတဲ့သဘောမရှိဘူးလားရှိပါတယ်ဗျာရှိရပါလေဒါပေမဲ့အဲ့ဒီပုံမှာမိမိတို့ကတော့ပြီးတော့စွန့်လန်းမှုတော့ဖြစ်သလားမရှိပါဘူးဗျာ အဲတွန်းတော့ဒီအာယုံကမရှိဘူးဆိုပြီးတော့ကိုကဟိုပေါ့လို့တော့မရမရှိဘူးဆိုမဲ့သူ့ကိုတက်ကတက်ကတက်ကတက်ကဒီအာယုံကိုကိုမိကတကာတဲ့စင်ကြီးနဲ့နှလုံးသွင်းနဲ့အမြဲတမ်းကြည့်ရဆိုတဲ့ခါတတိယအဲ့ပေါ်မှာမဖြစ်လာတော့ဆွဲလန်းနေဆိုတာကပါမလာဘူးလားပါလာပါလေဗျာဒါကြိဆွဲလန်းနေဆိုတဲ့ဥပါဒံဒီပြုံးကလေးတတ္တဝါရဲ့တဏ္ဍာမှာဒါကြိချက်ချင်းဥပါဒံဖြစ်လာတာမျိုးဟုတ်သလားမဟုတ်နိုင်ပါဗျာ ဘူးနော်အဲ့ဒါတော့လူတကရေးမရေးသဘောပေါက်ရအောင်အဲ့တော့အစအဦးဆုံးမဟုတ်သလိုဆိုကြပါတော့ငါလိုချင်တယ်ဆိုတဲ့တဏှာကြီးလိုချင်တယ်ငါကြည့်ချင်တယ်ငါကြားချင်တယ်ငါနမ်းချင်တယ်စားချင်တယ်ဆိုတဲ့ဒီတဏှာပေါ့ဒါကတော့စသို့တော့ဒီတဏှာကသူကတခါလေကြီးမှန်းမသိကြီးမှန်းမသိဒီကတနည်းအားဖြင့်အားကောင်းမှန်းမသိအားကောင်းလာတဲ့တတိပိနဲ့တော့အားကောင်းအားကောင်းအားကောင်းလာတဲ့အခါကျတော့သူကဥပါဒံကြောင်းသွားတာအဲ့တော့တခါလေဥပါဒံဖြစ်လာတာတော့မဟုတ်ဘူးပုဂ္ဂိုလ်တယောက်က ဟိုထပြီးတော့ဘယင်ဖြစ်ချင်တယ်ဆိုတာတကယ်ကြီးဒီမှာကြီးကုမပလင်ကိုတက်ချင်တာတော့ဟုတ်ပါမလားမဟုတ်နိုင်ပါဗျာမဟုတ်နိုင်ဘူးအဒီဖြစ်ချင်တယ်ဆိုတော့ခုနဖြစ်ချင်တယ်ဖြစ်ချင်တယ်ဆိုတဲ့ဟာကိုဒီပါလေအာအချိန်ကာလအတိုင်းအတာကြီးတစ်ခုနဲ့တခါလေထက်ခါထက်ခါဒါကိုဒီပုံမှာအဲအဲ့ဒီပုံမှာဒီလိုအာယုံကအယောင်များလာတဲ့အခါကျတော့ဖြစ်တယ်လို့ဥပါဒဏ်ဆင်ကိုရောက်လာအဲ့ခါကျတော့မှသူကလုံးဝဒါကိုမရမနေနိုင်ကျက်လာတာဆွဲလန်းသွားတာ ဒါကိုကြည့်အောင်ကြည့်အောင်လုပ်မယ်ဆိုဒီလိုမျိုးပေါ့ဘာမှဆိုလုပ်မယ်ဆိုတာမျိုးဖြစ်လာတော့အဲ့တော့ဆိုလို့ရင်ပြောချင်တာကတဏှာဆိုတာမျိုးဒီဥပါဒံကတဏှာဆိုတာမျိုးကထက်ကထက်ကဖြစ်လို့အားကောင်းလာပြီဆိုရင်ဒါဥပါဒံအစဉ်ရောက်ပြီဒါကြောင့်မလို့ဥပါဒံဆိုတာ ရုံငယ်လေးမျိုးတတ္တဝါတွေတဏှာမှာဥပါဒံဖြစ်လာတာမဟုတ်ဘူးဒီတဏှာကထက်ကထက်ကတက်ကထက်က တဏှာကဲကျေစုပြုရှိရှိတဏှာကလည်းဥပနိတ္တိယတတိအတ္တကတ္တကကျေစုပြုပါမှဒါဥပါဒံဆိုရဲဆွဲလမ်းမှုဖြစ်လာတယ်လို့ဒါနားလည်ထားကြရအောင်။ဒီထားဒါကတော့ဟိုတဏှာနဲ့ဥပါဒံလောက်ဆိုရင်တော့ကျွန်တော်သဘောပေါက်နားလည်လိမ့်မယ်လို့ထင်ပါတယ်။အဲ့ဒါကာမုပါဒံပေါ့။အဲ့ရဒါကအာယုံ၅ပါးကာမဂုဏ်တရားတွေပေါ်မှာခုနဆွဲလမ်းတယ်တဏှာကနေအားကောင်းတယ်ဆွဲလမ်းတော့ဒါကာမုပါဒံ။ဟောလေ ။အော်နောက်တကခုနဒိဋ္ဌုပါရံပေါ့ဒိဋ္ဌုပါရံဆိုတာတို့တော့ကပြောနတ္တိဒိဋ္ဌံနတ္တိယိဋ္ဌံစသည်အပြင်ဒီပြုတော်လေပြုတော်ပြုရမရောက်ဘူးအဲ့ဒါနတ္တိကဝါဒအရိတုကဝါဒအကရိယဝါဒဒါလိုမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိအဲ့လိုမိစ္ဆာဒိဋ္ဌိတွေနဲ့ရှင်တွဲပြီးအဲ့ဒီပုံမှာသူကတခါမှမြတ်ဖြစ်တာအဲ့ဒီပုံမှာသူကဒီအယူဝါဒမိစ္ဆာဒိဋ္ဌိဆိုတဲ့မာယွင်းတဲ့အယူဝါဒပေါ်မှာစုပ်ကိုင်တာ ဓမ္မကတော့ဆိုကြပါလို့ဒီမမယဉ်ယဉ်သိအဲ့မမယဉ်ယဉ်သိတဲ့ပုံမှာတခါဘာပြန်ဖြစ်လာတော့အဲ့မာယဉ်မှုပုံမှာတခါထပ်ပြီးတော့ဆွဲလန်းလာတယ်ပေါ့နော်ဒီဟာဒိဋ္ဌိနဲ့ဆိုဆွဲယူလိုက်တယ်သူကတခါဆွဲလန်းလာအဲ့လိုမျိုးကိုကြတော့ဒါဒိဋ္ဌုပါဒံလို့ပြောခေါ်တယ်နောက်တစ်ခါသီလပတုပါဒံသီလပတုပါဒံတော့သီလသီလပဒပရမန္တာကလာသီလပဒပရမမယဉ်ယဉ်ကျင့်တာအဲ့မမယဉ်ယဉ်ကျင့်တာဒါတဏှာတွေက ဟိုတန်ခါတကွေ့မှာဒကာကြီးတွေဒကာမကြီးတွေဒီလိုမျိုးပေါ့ဟိုမားတဲ့အကျင့်ဆိုတာမျိုးတော့ရှိနိုင်တော့သို့တော့မားတဲ့အကျင့်မားတဲ့အကျင့်ကိုကျင့်ချင်းတည်တော့တိတ္တပရပရမတာသို့တော့အဲ့ကနေတဆင့်တက်လာလို့ခုနအဲ့ပုံမှာသွားပြီးတော့ဆွဲဆွဲလန်းလန်းနဲ့စုပ်ကင်မိပြီဆိုရင်တော့အဲ့ကြတော့တိလဘရုပရမတာကနေပြီးတော့အာတိလဘရုပါဒံအဆင့်ကိုကြောင်းတော့တိလဘရုကြောင်းတော့ ဥပါဒ်အစဉ်ကိုရောက်တယ်အဲ့တော့ဦးဇင်းတို့ဒီညမှာတော့ဦးဇင်းတို့ဒီအကျင့်မားတယ်ဆိုတာပေါ့အကျင့်မားတယ်ဆိုတာဥမာတိဋ္ဌာန်တွေတတ္တဝါတွေကဲ့သို့အကျင့်ချင်းအပြင်ဒါနာဥစဉ်ဒုက္ခမှာလွတ်မြောက်နိုင်တယ်လို့ယူဆပြီးတော့ကျင့်အဲ့ဒီကျင့်ပေါ်မှာတခါသွားပြီးတော့စုပ်ကိုင်ဆွဲလန်းစုပ်ကိုင်ထားတာမျိုးဒါကိုသီလကတုပါဒံလို့ဘယ်လိုခေါ်လဲဦးဇင်းတို့တရကဆိုရင်တော့မြစ်ဒီမာနေခဲ့တယ်မှာထင်ကြတာဆိုတော့ပုဂ္ဂုလဝတိတုတ်ဒီတုတ်တံတစ်ခုရှိတာအဲကုဂ္ဂရဝတိတုတ်တံမှာဆိုလို့ရှိရင် ပုံနာဆိုတဲ့ဒါဟိုပုံနာပုံနာဆိုတဲ့ဒါပုံနာတယောက်ယမနာပုံနာတယောက်နောက်တကတေနိယဆိုတဲ့ပုံနာတယောက်ဘယ်လိုမျိုးနှစ်ယောက် မိတ်ဆွေနှစ်ယောက်ရှိအဲတယောက်ကပုံနာဆိုတာကတော့သူကငါအကျင့်ကိုကျင့်တေနိယဆိုတာကတော့ခွေးအကျင့်ကိုကျင့်နွားကျင့်ကိုကျင့်တယ်ဆိုတော့ဘာလဲဆိုတော့ကနွားကဲ့သို့ပဲဆိုတော့အထာကရာကတော့ဘာလဲအမိလေးတောင်တတ်တာ အဲ့နေပြီးသွားတကလည်းအဲ့ဒါဒီလိုပဲဒီနွားကဲတို့ညီမအိညီမဒီညီမစားပေါ့ဒီလိုမျိုးနဲ့ဒီကကျင့်နွားကျင့်ကိုကျင့်ဟိုဒီဘက်ကတင်နည်းရကြတယ်တော့လေသူကတို့လိုပဲကိုယ်ကျင့်ကျင့်နဲ့ကိုယ်လိုပဲညီမအိအဲ့ဒါကလည်းအမြင်မှာပဲဒီတိုင်းအစားကိုပုံစံလူနဲ့နေတာကိုယ်ကျင့်ကျင့်သိနေရဒီပုံကိုယ်ကြီးဒီနေ့ကျတော့ဘုရားရှင်နဲ့ုံတဲ့အခါမှာဘုရားရှင်ကိုသူတို့ကလျှောက်ကြ ပုံနောက်ကစပြီးတော့လျှောက်တယ်အရှင်ဘုရားရဲ့ဒီတေနိယဒီကိုယ်ချင်းကိုပြည့်ပြည့်စုံစုံကြည်နေပါတယ်အဲ့ဒီပြည့်ပြည့်စုံစုံကြည်နေတဲ့ဒီတေနိယဒီသိတဲ့အခါပဲရောက်မယ်စသည်အတူဒီပုဂ္ဂိုလ်တော်ဒီတော့ဒီလိုပေါ်တာရှိတယ်ရရင်ကသူတို့ရဲ့မိဂုံးတွေကိုပူဇော်ပထမတော့မဖြေပါဘူးတစ်ချိန်မပြေဘူးနှစ်ချိန်မပြေဘူးနောက်ဆုံးသုံးချိန်မြောက်ကြတော့လေဖျက်ရှင်ကအပြင်ပေးလိုက်တယ်ပေါ့အဲပြောချင်တာကဒီမှာဘာပြောချင်တာအဲ့လိုပေါ့ဒီခွေးကျင်သွားကျင်ဒီလိုအကျင့်တွေကိုကျင့်ဒီလိုအကျင့်တွေကိုကျင့်ပြီးတော့မှဒီအကျင့်တွေဒီဒါ ခန္ဓာကိုယ်ရဲ့ဒုက္ခဘက်မှာလွတ်မြောက်နိုင်တယ်လို့ပြောပြီးတော့ရှိတယ်။အဲဒါဆိုရင်ဒါတိလဘက်တို့ပါတယ်ဒီလိုအခြေအနေဖြစ်တယ်။နောက်တစ်ခုကတော့ဦးဇင်းတို့ဘာလဲဆိုတော့အတ္တဝါဒုပါအတ္တဝါဒုပါလဲအတ္တဝါဒုပါလဲဆိုတော့ဒီဆွဲဟိုတတ္တရာဒိဋ္ဌိပြောတယ်ဒီပါတတ္တရာဒိဋ္ဌိဒါဟိုအတ္တဒီဘဝမှာမြဲတယ်ဘဝမှာမြဲတယ်ဒီလိုသွားပြီးကြည့်အတ္တရာဒိဋ္ဌိအဲ့ဒီပုံမှာသူကတစ်ခါပြန်ပြီးတော့မလုပ်တော့ဒီခါလေး အဲ့အယူဝါဒကိုသွားပြီးတော့စုပ်ကိုင်ထားပြန်ဒါကြောင့်မလို့သူကလည်းပဲဒါဥပါဒံဖြစ်တာသို့တော့အဲ့သုံးခုပေါ့ဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါတုပါဒံမှာတော့သူကဘာကိုအခြေခံလဲဆိုတော့ကျွန်တော် wrong view ပေါ့ဒီမသိမှုအဝိဇ္ဇာကိုအခြေခံတာဥပကကာမုပါဒံမှာတော့တဏှာကိုအခြေခံဒီလိုနားလည်ရတက်ထားပေါ့အဲ့မှာဒါကဒီဥပါဒံ၄ပါးဥပါဒံ၄ပါးသို့တော့အဲ့ဥပါဒံ၄ပါးက ဘုရားတို့ဗုဒ္ဓဘာသာအနေနဲ့ပြန်ကြည့်ရပါမယ်ဗုဒ္ဓဘာသာဒီရေပုံရောက်ဘုရားတို့ပြောကြတဲ့ဟန်ဆိုရင်ဒါအလဲဆုံးတော့ကာမတက္ကတာဉာဏ်လေးအခြေခံမရှိကြဘူးလားရှိကြပါတယ်ဗျာကာမတက္ကတာဉာဏ်ကာမတက္ကတာဉာဏ်ကကောင်းတာပြုရင်ကောင်းကျိုးတွေရတယ်မကောင်းတာတွေပြုရင်မကောင်းကျိုးတွေရတယ်ဆိုတဲ့ဒီကမ္မတက္ကရာဉာဏ်လေးတော့အခြေခံရှိကြတယ်။အဲလိုကမ္မတက္ကရာဉာဏ်အခြေခံရှိတဲ့သူတော်ကောင်းတွေမှာ ဒီဦးဇင်းတို့ဒီဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါတုပါဒံဆိုတော့အင်မတန်ဖြစ်သေးဟိုမဖြစ်ဘူးလားလို့ဆိုတော့မဟုတ်ဘူးဖြစ်တော့ဖြစ်နိုင်အောင်သို့တော့ဖြစ်ဖို့ရန်ဟိုအင်မတန်ဟိုရပိုင်းလုံးနေတယ်အဖြစ်များလာမှာဗာများလဲလို့ပြီးတော့ခုနကလိုကာမှုပါဒံမှာအဖြစ်များလာပဲဘာမှအဖြစ်များကာမှုပါဒံမှာအဖြစ်များပါတယ်ခင်ဗျာကာမှုပါဒံအဖြစ်များလာတယ်ဒါကြီးတွေတသမာကြီးတွေ အခုမိမိတို့ရောက်နေတဲ့နိုင်ငံမှာဒါကရီ restaurant ကောင်းကောင်းလေးရှိလို့ရှိရင်အဲဒီ restaurant ကိုဒါမကြမ်းမကြမ်းမရောက်ဘူးလားရောက်ပါတယ်ဗျာသူကဘာကကျေးဇူးပြုလိုက်တာနော်တဏှာကကျေးဇူးပြုလိုက်တာပါဗျာကျေးဇူးပြုတာလေအဲရတ္တတဏှာပါရတ္တတဏှာအဲဟာကဒီရတ္တတဏှာကဒါလည်းအားကောင်းလာတယ်တက်ကတက်ရှိကရတ္တတဏှာကတက်ကတက်ကျေးဇူးကျေးဇူးပြုတဲ့အခါလည်းအဲ့ပေါ်မှာဆွဲလာတယ်အဲ့ဒါလည်းဒါလည်းတပတ်တစ်ခါလောက်တော့တွားရမှာ နော်ဒီရတာလေးပေါ်မှာဘာဖြစ်လာလဲဆွဲလန်းလာနော်အဲတို့တူပဲဒကာကြီးဒီမကြီးဒါကဒါအစားတောက်ပြီးလို့ပြောတာပြန်တဲ့နေရာမှာလည်းတို့တူပဲအဲကျန်တဲ့အာယုံတွေမှာအတန်ကောင်းကောင်းလေးမိမိတို့ကဟိုဂရင်ညံဟိုအတန်ကောင်းကောင်းလေးကိုသဘောကျနှိမ့်ချလို့နားထောင်နေတဲ့ပုံအဲ့ဒီတန်ကိုတက်ကတက်ကနားထောင်မှာများတော့အဲ့ဒါနားထောင်ရင်းလာအဲ့ဒါကဘယ်မှာဖြစ်လဲဆိုတော့ဦးဇင်းတို့ဒီဗုဒ္ဓဘာသာဖြစ်ပြီးဖြစ်တော်များလေခုနလူပုဂ္ဂိုလ်ဒီမှာလည်းဖြစ်နိုင်တယ်ယဟန်နေမှာလည်းဖြစ်နိုင် ဒီလိုမျိုးဒီကာမုပါဒ်ဆိုတာကဒါဖြစ်နေအဲ့တော့ယန္တိမလေးကတော့ဆွဲလိုက်ရတယ်အဲဦးဇင်းတို့ဟိုးခန့်ငင်ကသာသနာဘောဦးဇင်းတို့သတင်းသုံးပုံအဲ့ဒါတပါးရှိရမောင်ရင်လေးပါပဲဦးဇင်းတို့အဲ့တော့ရင်းဖြစ်တာတော့မောင်ရင်ရှိတယ်အဲ့ဒါသူကဒီအာယုံပေါ့တနည်းအားဖြင့်အတန်အာယုံဒီပုံမှာသူကတိတ်ပြီးသဘောကြနှိမ့်ချိုက်သဘောကြနှိမ့်ချိုက်တဲ့အခါကျဒီတချင်းလိုပါလို့နားမထောင်ရရင်ဒီမနေနိုင်ဘူး အဲသူကြိုက်တဲ့ချင်းဆိုရင်တခါလေအဲမျိုးမျိုးနဲ့ရအောင်အဲ့ဒီချင်းကိုဟိုရအောင်ပေါ့အခွေဆိုလဲအခွေဆက်ဆိုလဲဆက်ရအောင်အဲ့မျိုးမျိုးကြိုးစားမျိုးမျိုးကြိုးစားတော့ပြောတင်တာကဘာလဲဆိုဒီဥပါဒံဟုတ်လားဆလမှုဥပါဒံဆလမှုဥပါဒံကိုအခြေခံပြီးတော့ဘာဖြစ်တော့အဲသူကတခါလေပို့ပြီးတော့ပင်မန်းတာလိုချင်တယ်လိုချင်တယ်လိုချင်တာကိုရအောင်ကြိုးစားတယ်ခါလေပင်မန်းအဲ့ဒီမှာကသမာဓိကကြာတာလည်းပါတယ်သမာဓိကမကြာတာလည်းပါလာအဲ့တော့ဟိုလူတကယ်ကြီးတွေကိုကြီးကြီး ဟိုနည်းနည်းလေးဘောပြအောင်ပေါ့လေစိတ်ထဲမှာအပန်းပြေအောင်ပါအဲအဲ့ဒီမောင်ရင်ကသူကမလုပ်လဲဆိုသူနောက်နောက်ညင်နေသူကတချင်းငွေတစ်ခွေကိုသူကလိုချင်တယ်ပေါ့လိုချင်တဲ့ခါကျပတ်စံလာလို့ရှိရှိတဲ့ခါကျသူ့ရွာလန့်ပြီးတော့သူမိဘတွေကိုလန့်ပါလေတဲ့ပတ်စံကဘလို့မှလဲဆိုတော့ပတ်စံလိုလိုပတ်စံလေးပို့ပေးပါဦးဘာလို့ပို့လို့ဆိုတော့ရင်းအထပက္ခတန်ကြောင်ဝယ်ခြင်းလို့ အဲ့ဒါဇိနတမကအဲ့ဒါသူ့ကိုတကြောင်လုံးမဝိုင်းပြီးတော့ကိုရင်ဇိနတကိုရင်ဇိနတလို့ခေါ်ကြတယ်ဘာဖြစ်လို့လဲတခြင်းကိုဝယ်နေတာကိုသူကတခြင်းကိုဝယ်တယ်သူအိမ်ကမပေးပါဆိုလို့ဇိနတပကရဏိဟိုရှင်လို့ဆိုပြီးတော့အပြောနေတာကဘာလဲဆိုတော့ဒါကတော့ကလေးတဘာဝကိုကလေးတဘာဝဆိုတော့လို့ကျင်တာဆိုလို့ပြောကျင်တာကဘာလဲဥမလံကိုဥမလံကကြီးလာကြီးလာဆွဲလန်းလာတဲ့အခါမှာဒါအေးဒီကမာကြီးမရရအောင်ကြိုးစား အဲ့ဒါဥပါဒံကတဏှာကိုဒါရှိစီတယ်ဆိုတာဒါကိုပြောတာအတဏှာမှာဘဝတစ်ခုကိုကိုကလွတ်တွက်တာမမောတယ်ဘဝတစ်ခုကိုလိုချင်တာလေအဲ့ဘဝကိုရောက်အောင်ဒါကြိုးစားတော့အဲ့ဘဝကိုရောက်အောင်ကြိုးစားတဲ့အပိုင်းမှာပြင်ပန်းလို့အဲ့ဘဝရောက်တော့ပြင်ပန်းတာတဏှာချက်ကမလွတ်မြောက်တော့ဒါကိုပြောချင်တာအဲ့ဒါကဟိုဥပါဒံရဲ့သဘောဒါကြောင့်မလို့ဥပါဒံဒီ သူကတဏှာကနေပြီးတော့ကာမုပါဒဏ်ကြီးတာတဏှာပေါ့စိစိတဏှာကကြီးကြီးပြုတယ်ထက်ကထက်ကကြီးကြီးပြုတဲ့အခါမှာအဲဒါဟိုအားကောင်းလာတဲ့အခါဥပါဒဏ်ဖြစ်လာအဲ့တော့အဲ့လိုမျိုးဒီဥပါဒဏ်ကဒီကာမဂုဏ်အာယုန်တွေဘက်မှာကျတော့ဥပါဒဏ်လို့ခေါ်တာပေါ့ဒီတရားဓမ္မတွေပြောကြတော့ဒါကတော့တမ္မာဇဏလို့ဒီလိုပြန်ပြီးသုံးရအောင်အတမ္မာဇဏအားကောင်းလာတာကုသိုလ်ကြီးအဖြစ်များတာကုသိုလ်ကြီးအဖြစ်များတယ်ကုသိုလ်တရားတွေကိုကြိုးစားအားထုတ်တဲ့အဲ အချိန်ကိုပို့ပြီးတော့များလာတာပေါ့အဲဒီဘက်ကကျတော့ကာမဂုဏ်အာယုန်နဲ့ပတ်သက်တဲ့ခါကျတော့ကာမိဆန္ဒအဲကာမိဆန္ဒကလည်းလည်းအားကောင်းလာတယ်အားကောင်းလာတယ်ဆိုလို့ရှိရင်တော့ဥပါဒဏ်တွေဆွဲလာတာပဲအဲဒီလိုနားလည်အောင်ဟုတ်ကဲ့ခါအဲ့တော့ဒါကဒီတဏ္ဍဒဏ်လက်ထဆိုတဲ့ရှိရှိတဏ္ဍကကျေသူပြုလို့ဥပနိတ္တတတိနဲ့ကျေသူပြုလာရင်ဒါလည်းနောက်နောက်အားကောင်းတဲ့တဏ္ဍဖြစ်တာအဲအားကောင်းတဲ့တဏ္ဍကိုပဲဒါဥပါဒဏ်ခေါ်တယ် နားလဲရအဲ့တော့ဒီလိုဥပါဒဏ်ဖြစ်လာလို့ရှိရင်ဒီဥပါဒဏ်တရားကိုပယ်ရှားရေးဥပါဒဏ်တရားကိုပယ်ရှားရေးဆိုတာကတော့ဟိုတကယ်တမ်းကျတော့ဆွမ်းလန်းမှုတိတ်ပြီးတော့အာကြီးသွားလို့ရှိအဲဒါကိုပယ်ရှားဖို့အရေးကတော်တော်မလွယ်အပယ်ရှားတဲ့အရေးကတော်တော်မလွယ်အဲ့တော့ကကျတော့ဦးဇင်းတို့ဘာဖြစ်တုံဆိုတော့မိဘနဲ့သားသမီးဆိုလို့တို့မိဘကသားသမီးကိုမိဘရဲ့ဉာဏ်ရည်ဉာဏ်တွေးပေါ့မိဘဆရာသမားတို့ရဲ့ဉာဏ်ရည်ဉာဏ်တွေး အဲ့ဉာဏ်ဉာဏ်လေးပေါ်မှာမူတည်ပြီးတော့ဒီတာသမီတွေကိုဟိုတက်ရောက်တာပေါ့နော်အကျိုးတက်ရောက်အဲ့တော့ဇွမ်းလမ်းမှုတစ်ခုတာသမီတစ်ယောက်ဒီဇွမ်းလမ်းမှုတစ်ခုပြင်တော့အဲ့ဇွမ်းလမ်းမှုဘယ်ပုံဘယ်ပန်းဗန်နီနာအပြင်ပေရှားပြရဒါကိုမိဘလုပ်သူဆရာသမားလုပ်သူတွေကဘာလဲလို့ဆိုတော့နားလေကြည့်ရင်အဲ့အကျိုးတက်ရောက်မှုကအဲ့တာသမီမှာဘာဖြစ်တော့ဒါများစွာတက်ရောက်အဲမိဘဆရာသမားလုပ်သူတွေကနားမလည်ဘူးဆိုရင်လည်းထို့တူပဲစိုးကျိုးတွေက အဲ့သားသမီးပေါ်မှာတွားပြီးတော့တက်ရောက်တတ်တဲ့သဘောရှိအဲ့တော့ဒကာကြီးတွေဒကာမကြီးတွေဘာဖြစ်လို့လဲဦးဇင်းတို့ဗမာပြည်မှာဟိုနေဟိုနိုင်ငံသားမှာတော့ဖြစ်တော့ဖြစ်တတ်ပါတယ်ပေါ့ဦးဇင်းတို့ဗမာပြည်မှာဘာဖြစ်တော့အချို့အချို့ဒကာတွေဟိုငယ်ရွယ်သူတွေပေါ့အခုနသမီးသားဖြစ်ကြတဲ့အိမ်ကသဘောမတူဘူးသဘောမတူတဲ့အခါကျဘာဖြစ်လဲသဘောမတူတဲ့အခါကျတော့ကောင်းကောင်းမဟုတ်တော့ဘူးတောင်းလာရမ်းကမဟုတ်တော့ဘဲဒါလည်းအခုရမ်းလိုက်ကြည့်တာဒါတွေလည်းဖြစ်တတ်တယ်လို့တချို့ခါလဲကိုယ့်ကို ဟိုကိုယ့်အသက်ကိုယ်တော်မှပဲအဆုံးစီရင်သွားတာမျိုးစစိုက်လောက်တာမျိုးလည်းပဲတခါကြီးဒီမှာယူမကြဘူးလို့ချားဘူးပါတယ်ဖေ။ဟုတ်ဘူးလေဒါမှမလဲလို့မေးတဲ့အခါကျတော့ဒီကလေးတွေတဏ္ဍာမှာဟုတ်လားတဏ္ဍာပေါ့တဏ္ဍာကနေသူကအားကောင်းလာတဲ့အခါမှာခုနဥပါဒံဆွဲလန်းနေတူပေါ့အဲ့ဒီပုံမှာဘာဖြစ်လို့မိဘဒီဆရာသမားတွေလုပ်သူကဒါနိမန်နန်းမှန်နေဟိုကင်တွေဖြည့်ရှင်းပြီးတော့မပေးတတ်ရင်အဲ့ဒီဒါ ခုနကလေးတွေပေါ်မှာစိုးတက်ရောက်စိုးကျိုးတွေတက်ရောက်တစ်ဘက်ကနင်းမှန်လမ်းမှန်နဲ့ဒါကင်တွေဖြည့်ရှင်းတတ်တယ်ပဲဒါသူတို့ကလွယ်လွယ်နဲ့ဒီဆွဲလမ်းမှုကိုဒီခါလေးဟိုဖြည့်လျှော့သွားနိုင်တယ်တနည်းအားဖြင့်စွန့်လွတ်သွားနိုင်တာစွန့်လွတ်သွားနိုင်တယ်ဒီဘက်ကလည်းကောင်းတဲ့အခြေအနေမျိုးကောင်းတဲ့အဲအခြေအနေမျိုးနဲ့ဆက်ပြီးတော့ရှောက်လန်းနိုင်တာပေါ့သူတို့ရဲ့ဘောပါအဲဒါကတော့ဒါဦးဇင်းတို့ဘုသူတော်အဲ့တော့ဦးဇင်းတို့ဒီထင်ရှားတဲ့ဟာဆိုလို့ရှိရင်ဒီ ဟိုမိဘတွေတနည်းအားဖြင့်ဆရာသမားတွေကတိမ်မာပါဏမှုကြာအင်မတန်အရေးကြီးတယ်။ကြောင့်မလို့စဉ်လို့ဟိုဟိုတုတ်တန်တခုမှဆိုရှင်အနန္ဒကဘုရားရှင်ကိုကြောက်တယ်အရှင်ဘုရားဒီမိတ်ဆွေအပေါင်းအသင်းဆိုတာဒါတဝက်လောက်အကျိုးကျေးဇူးကိုပြီးစီပါလေဒီလိုလျှောက်တယ်ပါဘုရားရှင်ကမာယောအနန္ဒစင်တာအနန္ဒအဲ့လိုမပြောနဲ့မိတ်ဆွေအပေါင်းအသင်းဆရာသမားဆိုတဲ့ဒီမိတ်ကောင်းဆွေကောင်းက ညာနှုံးကြီးအကျိုးတရားတွေကိုပြီးပြီးကြည့်တယ်လို့ပြောတာ။ဘာဖြစ်လို့ပြောလဲဆိုတော့ဦးဇင်းတို့ခုလိုပေါ့ဗျဗုဒ္ဓဘုရားဟောတဲ့ဇာပိတိကျမ်းဂန်တွေကိုလေ့လာသိရတဲ့အခါညာဆောင်မှာမိမိတို့ရဲ့ဘဝကိုမိမိတို့ပြုပြင်တာရှိညာဆောင်မှာဆိုတာညာနှုံးကြီးလောက်ဒီတကယ်ဓမ္မအသိရသွားတယ်ဒါကြောင်းလဲသွားကြတာ။ဒါပြင်ဆင်သွားမှကြတာ။ဘုရားရှင်ကိုယ်တိုင်ကလည်းဒါကြောင့်မလို့ဦးဇင်းတို့ဘုံတော်ထဲမှာဆိုလို့ရှိရင်ဘုရားရဲ့ဂုဏ်တော်ကိုယ်ပါထဲမှာအနုတ္တရောပုရိသဓမ္မတာရတိဆိုတဲ့ဂုဏ်တော်တစ်ခု အတုမရှိမြတ်ဒီကြီးမရင်ကြီးတဲ့လူယောက်ျားနတ်ယောက်ျားတိရစ္ဆာန်ယောက်ျားတွေကိုရင်ကြီးတင်မွေးအောင်ဒါဆုံးမတုံတင်တက်တယ်ဒါဘုရားရှင်ရဲ့ဂုဏ်တစ်ခုအဘုရားရှင်ရဲ့ဂုဏ်တစ်ခုအဲ့တော့ဘုရားရှင်ကဘလို့ကြွန့်ကျင်တယ်လဲဆိုရင်ဒီအစွမ်းလန်းကိုဖြည့်ချွတ်တဲ့နေရာဥပဒံကိုဖယ်ရှားဖို့ရဖြည့်ချွတ်တဲ့ကြွန့်ကျင်ဘလို့ကြွန့်ကျင်တယ်လို့ဦးဇင်းတို့တို့တကကြီးတွေမှာဤတကကြီးညီတော်ဒါညီတော်နန္ဒညီတော်နန္ဒ ဒီအနိရောဓနာကိုဒါချွတ်ချွတ်တဲ့အခန်းဆိုလို့ရှိရင်ဒါဣတိမတိတ်ဖြစ်ကြတယ်ဒါနိရောဓနာဒီဒါနဗရကလျာဏီဆိုတဲ့သူ့ရဲ့ဓမ္မတော်မှာသင်ညာလက်ထပ်တော်အခြေအဲ့မှာဆိုလို့ရင်ပြောနေတာဆွဲလန်းနေဆိုခုနကောင်းကောင်းအယုံတစ်ခုကိုမရခင်မှာဆွဲလန်းမရခင်မှာလိုချင်ရပြီတဲ့အခါမှာဆွဲလန်းအခုမိမိနဲ့သင်ညာလက်ထပ်ရတော့မယ်ဆိုတဲ့အခါသူအဲ့ပုံမှာဒီတိတ်ပြီးတော့ဆွဲလန်းအဲ့အဆွဲလန်းကြီးကဒါချွတ်ချွတ်တဲ့နေတယ် ချွတ်ချွတ်တဲ့နေ့ဒီဦးဇင်းတို့ဗာလဲဆိုတော့ဒီဟိုနားလည်ရမှာဦးဇင်းတို့တက်တစ်ခုကိုချွတ်ချင်နောက်တက်တစ်ခုနဲ့ရိုက်ရသို့မဟုတ်ဆိုကြဆိုကြပါလို့နားလည်လည်အောင်စူးထွင်နေပေါ့ကျွန်တော်ကိုစူးစူးသွားတယ်ဒီစူးကိုထွင်ရင်နောက်တော့ဗာလဲတော့သူ့နဲ့ထက်တဲ့ဒါစုတစ်ခုနဲ့တစ်ခါတည်းထွင်ရစုတစ်ခုနဲ့ထွင်လို့ရှိရင်ဘာဖြစ်ကုန်လို့တော့အဲဒီရှေ့ကစူပြီးသားမြုပ်မြုပ်ဝင်ပြီးသားဒီစုကိုလွယ်လွယ်နဲ့ဒါထေရှားနိုင်တဲ့ခက်ပေါ့အဲ့တော့မလားညီတော်မင်းနံက နဗရကလေးအနေနဲ့အိမ်အောင်ရတာပြုကြတော့မယ်ဒါဆွဲလန်းအဲ့ဆွဲလန်းမှုကိုဖယ်ရှားနိုင်ရဲ့အတွက်ဘုရားရှင်ကဥဇောပရမဘာလို့လဲဆိုတော့သာသနာကောင်ကိုဒါတွင်းလိုက်တယ်သာသနာကောင်ကိုရောက်ခေါ်လိုက်တဲ့ဒါပေပေးပြီးကျောင်းတော်ကိုခေါ်သွားတယ်အကျောင်းတော်ကြတော့ဒါလည်းဘုရုံးကျော်ဒီနောက်ဝတ်ဒါတို့တကရေးတယ်မှသိပြီးတာပြီးတဲ့အခါကျတော့ဒါပေမဲ့ညီတော်နန္ဒကဒီသာသနာကောင်ရောက်လာညုံတဲ့သူ့ရဲ့ဆွဲလန်းမှုကပျောက်သွားတာဆိုတော့မပြောင်းဘူးခုနမလွဲတာလို့အကိုဖြစ်တဲ့နောင်တော်ဘုရားကိုဒါ ဟိုမလွန်ဆန်နိုင်လို့တော့ဒီသာသနာတွေမှာနေနေရပြီသူကဒီသူ့ရဲ့ဇနီးလောင်းဖြစ်မဲ့ဒီသနဗရကုဒရဏီပေါ်မှာဆွလန်းနေစေကဒီရောမသွားဘူးပြေအောင်သွားတဲ့အခါကျဘာဖြစ်လို့ဒီဟာကိုကြွကြွဖို့အတွက်မလုပ်တော့သူ့တဲ့တာတဲ့သူ့တဲ့တာတဲ့ဆိုသနဗရကလျာဏီဖြစ်တာတဲ့သနဗရကလျာဏီဆိုတော့ဦးဇင်းတို့အင်မတန်မှာဟိုရုပ်ရည်ချောမောလာပါတော့ဒါမှသနဗဒကလျာဏီအဲ့ဇနေဘုတ်အဲ့တိုင်းအဲ့ရအဲ့ဒီတာမှာ ကတကယ်ကိုအချောဆုံးအလှဆုံးအလှပပေးနော်အဲဒီလိုမျိုးအမျိုးသမီးတယောက်ကြည့်အဲဒါကြောင့်မလို့ကျွန်တော်လည်းရိုးရည်ကတိတ်ပြီးချုံမလှပါတဲ့အတွက်ကြောင့်လေခုနဟိုလူချင်းနေဆိုတဲ့တဏှာကကြီးထွားလာတော့ဥပါဒဏ်ဖြစ်နေဆွဲလန်းနေအဲဆွဲလန်းနေတဲ့ညီတော်နန္ဒကိုရချင်တာဘာလို့လဲဒီသနပရကလျာဏီတဲ့ပို့ပြီးတော့ချုံမလှပါတယ်ဒါပုဂ္ဂိုလ်တဦးတယောက်ကိုပြပါဒီဆွဲလန်းမှုကိုရှော့နိုင်တယ်ဆိုပြီးရချင်တာပဲပေါ်သွားလက်ပြေပေါ်သွား လက်မြေကောသောနတ်သမီးလေးတွေပြလိုက်တဲ့အခါကျတော့ဒီလူလူကရုပ်ရည်အစဉ်နှံ့ပါခြင်းနဲ့နတ်လူကရုပ်ရည်အစဉ်နှံ့ပါခြင်းကတော့ဒါနှုံစွာမှကွာခြားတဲ့သဘောရှိအဲ့တော့ဒီနတ်သမီးတွေကိုညောနန္ဒာကမြင်လိုက်ရတဲ့အခါကျတော့ဘာဖြစ်လဲစိတ်ထဲမှာအဲ့ပုံမှာဟိုစွန့်လန့်သွားတာအဲ့ပုံမှာအဲ့ပုံကိုစိတ်ကရောက်သွားတယ်စွန့်လန့်တဲ့တော့မဟုတ်ဘူးအဲ့ဒီပုံမှာဒီနန္ဒမီးတွေကိုလိုချင်တယ်ဆိုတဲ့စိတ်သွားဖြစ်တာဖြစ်တဲ့အချိန်မှာဒီတစ်ဖက်ကကနသရမရကဏီပုံမှာဆွလန်းနေဆိုတဲ့အခါမှာဘာဖြစ်လို့ အားပျော်သွားအားပျော်သွားသို့တော်ဘုံမှာတခါလေလိုချင်တယ်လိုချင်တယ်စစ်စစ်ဆိုတဲ့စိတ်ကတခါလေပို့ပြီးတော့အားကောင်းလာမယ်နော်အဲဟိုဘက်မှာပြန်ပြီးတော့တော့မဖြစ်နိုင်ဘူးဥပါဒနာဖြစ်နိုင်တာပေါ့သို့တော့ဒီမှာပြောချင်တာကဘာပြောချင်တာလဲဆိုတော့အဲ့လိုမျိုးပေါ့နိမန်လမ်းမှန်တဲ့ဒါတုန်တင်ပြတာနိုင်တဲ့အခါကျနောက်ဆုံးညီတော်နန္ဒဒီဒီသနပရပလျာဏီအပေါ်မှာလူဒီ Twitter တွေ memory တွေဆွဲလန်းနေဆိုတဲ့စိတ်တွေပါဘာလို့ဒီလိုပြောသွား အတိုးတော့ကနတစ်ဖက်မှာတော့သွားပြီးတော့နည်းနည်းလေးတော့သွားတည်တာပေါ့အဲသွားပြီးတော့ဒီဆွဲလမ်းမှုတွေကသွားတည်တယ်အဲဒီနတ်သမီးတွေကိုဖြစ်တယ်ဒါကြောင့်မလို့နတ်သမီးတွေလိုချင်တယ်ဆိုတော့သွားပါလို့နတ်သမီးလိုချင်ပါလို့နတ်ပြည်ရောက်အောင်ကျင့်ရတယ်ရရှိမှာနတ်ပြည်ရောက်အောင်ကျင့်ရမယ်ဆိုတော့သူကအဲ့တော့ဘာလို့လို့ဒီတရားတွေကိုကျင့်ဘာဖြစ်လို့ကျင့်နေတာလဲလို့ပြီးတော့သူ့ရဲ့ဒီရှေ့ပိုင်းရည်ရွယ်ချက်ကဘာဖြစ်လို့ဘာဖြစ်လို့တော့နတ်သမီးတွေကိုလိုချင်လို့နတ်သမီးတွေနဲ့စုံရင်လို့ကျင့်တာနတ်သမီးတွေနဲ့စုံရင်လို့ကျင့်တယ်သို့တော့ကျင့်တော့ကျင့်ရဒါကြောင့်မလို့ဦးဇင်းတို့ဒီကလေးမှာ ဒီလိုကာမုပါဒံပေါ့ကာမုပါဒံဒီလူကဟိုဒီဥပါဒံတွေနဲ့ပတ်သက်လို့ပြောကြပါမယ်သူကဒီမက္ကန်တရေတော့ဖြစ်နိုင်တယ်တက္ကန်တရေတော့မဖြစ်နိုင်မက္ကန်တရေတော့ဖြစ်နိုင်တယ်ဆိုတာကသူကဘာပြောတာတော့ဆိုတော့ဒီမက်မညံပုံညံရဖို့တော့သူကဒါကအဟံတာနေရှိနေဒါပေမဲ့တက္ကန်တရေနတ်ပြည်ရောက်ကြောင်းဆိုတဲ့ဒီလိုတက္ကန်တရေတော့သူကအနောက်ချိန်မပေးနိုင် နတ်ပြည်တော့ရောက်နိုင်တယ်ကောင်းရာသူပြည်တော့သူကရောက်နိုင်တယ်နတ်ပြည်နလောကဒီလိုမျိုးကောင်းရာသူပြည်ရောက်နိုင်တယ်ဒါပေမဲ့သူကမညံပူညံရတဲ့အထိတော့သူကကျေးဇူးဘာလို့လဲဆိုတော့တရားဥပဒဏ်နဲ့ဆွဲလမ်းမှုပါရှိနေတာအဲ့တော့ဆိုရမှာလို့ဒါဒီညီတော်နန္ဒကအဲ့တော့ဒီယဟန်ပေါ့လေညီတော်နန္ဒဆိုတဲ့ဒီမထေရကဘာလို့လဲဆိုတော့ဒီတရားတော်အာထုတ်တယ်ဒီတရားအာထုတ်တာဟုတ်လားနတ်ပြည်မလောကရောက်ချင်တယ်နတ်သမီးတွေစုံမြင်ရဆိုတဲ့ရည်ရွယ်ချက်အာထုတ်တယ် ဆိုတော့နောက်တော့ဒီရခြင်းကတခါလေနာဝကရရတဲ့ရစီခြင်းကလည်းရန်တန်ပါလေဒါနိရောဓနာကိုမြင်နိုင်တခါလေရှုံချကိရခိုင်ရအောင်ပမာလို့ပြောလို့ရှိရင်အာဒုက္ခသာကြီးဘာဖြစ်လို့ဒီတရားကြီးကြည်နေတယ်ဆိုတာနတ်ပြည်ရောက်ခြင်းကိုနတ်ပြည်အနလောကရောက်ခြင်းဒီဘက်မှာလူချင်းတို့အတွက်တခါလေဒုက္ခသာအနေနဲ့ဥပမာပဇံလူချင်းတို့တရားအလုပ်လုပ်ရတယ် နတ်ပြည်နတ်လောကနတ်သမီးတွေနဲ့ဆုံနေလို့နတ်သမီးတွေလိုချင်လို့ဒီအကျင့်တွေကိုကျင့်ရတာပါလားဒီလိုမျိုးရှုံ့ကြခဲ့ရခိုင်းနောက်ဆုံးမှာတော့သတိတံဝေကရပြီးနန်းကြောင်းမှာရကျွတ်တန်းဝင်တော့ပြောချင်တာကဒါဒီရဏနာတိရေပုံရဘုရားရှင်ကြီးကိုမိတ်ဆွေကိုမရလေဒီသရမရကရဏီဘောမှာဆွဲလန်းနေတွေ့တာလေဆိုတဲ့စိတ်ဘလို့ဘဝတစ်ခုကိုဆက်ပြီးအဆုံးသတ်သွားဒီတဏှာကတခါကြီးဒီမှာမပြတ်တော့တဏှာရှိအောင်မှာနောက်တစ်ပတ်လေအောင်မှာသို့တော်ဘုရားရှင်ကဒီဆွဲလန်းမှုကြီးကိုတခါလေ တကယ်ကိုပိုင်ပိုင်နိုင်နိုင်ကျွန်းကျွန်းကျင်ကျင်နဲ့ဒါဒီဆွလမ်းမှုဥပါဒံတရားကြီးကိုဒါဖြူပြီးတော့ဖေရှားပေးနိုင်ခဲ့။ကြောင့်မလို့ဒါလေးတွေကိုသင်ခန်းစာယူပြီးတို့တကကြီးဒီမှာကြည့်တယ်မိမိတို့ရဲ့နေ့စဉ်ဘဝနဲ့မိမိတို့လူမှုပတ်ဝန်းကျင်မိမိတို့ရဲ့သားသမီးမိမိတို့ဒါပဲ့ရင်တဲ့အခါမှာဒါဒီလိုမျိုးပေါ့မှန်ကန်တဲ့ဤပြမှုတွေနဲ့သွားမယ်ဆိုလို့ရှိရင်တို့ရဲ့ ဘဝအနာဂတ်တွေညစွာမိမိတို့ရဲ့ဒါအမျှော်မြင်ကြီးမှမှုကသူ့ပေါ်မှာအကျိုးသက်ရောက်မှုရှိနိုင်မယ်လို့ဒီလိုလေးသဘောကျနားလည်ရအောင်ဖြစ်တယ်။ကဲကောင်းပြီ။အဲ့တော့ဦးဇင်းတို့ဒီမှာပြောချင်တာဒါတဏှာကာမုပါဒာနဲ့ပတ်သက်လို့ကာမုပါဒာနဲ့ပတ်သက်လို့ဒီကာမတဏှာပေါ့ကာမတဏှာကသိပြီးအားကောင်းလာရင်ထက်ကထက်ကကာမတဏှာကကြည်ပြုပြီဆိုရင်ဥပနိစ္စတတိနဲ့ကြည်ပြုပြီးနောက်နောက်တော့ဒီတဏှာကဥပါဒံဖြစ်ကိုရောက်တယ်ပေါ့ အဲ့တော့ဒါကတော့ဒါဥပါဒံ၄ပါးကိုသိတာမြင်တာပြောတာအတိတ်ကမြင်တာကိုပြောပြီးတော့ခုနကဦးသိဒီဟိုတိရပတုပါဒံနဲ့ပတ်သက်လို့ပြောပြီးတဲ့အခါအတ္တဝါတုပါအတ္တဝါတုပါဒံလေးကိုနည်းနည်းပြောရအောင်အတ္တဝါတုပါဒံကသူကဘာပြောတာလဲဆိုတော့ဒီဟိုမြဲတယ်လို့ယူတာပေါ့နော်မြဲတယ်လို့ယူတာအဲ့တော့မြဲတယ်လို့ယူတယ်ဆိုတဲ့အပိုင်းမှာဘယ်လိုမြဲတယ်လို့ယူတော့ဘယ်လိုမြဲတယ်လို့ယူလို့ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီဟို ဘဝတစ်ခုဘဝတစ်ခုကိုမြဲတယ်ဘဝတစ်ခုကိုမြဲတယ်ဘယ်လိုသွားပြီးယူတာအဲ့တော့အဲ့မြဲတယ်ဆိုတဲ့ဒီအတ္တပေါ့နော်အတ္တဒီအတ္တမှာမြဲတယ်လို့သွားတယ်မြဲယူတဲ့အပိုင်းမှာတော့ဆိုတော့ဒီအတ္တကမျိုးစီအောင်ဟုတ်လားပရမအတ္တနဲ့ဒီဇီဝအတ္တဆိုမျိုးစီတယ်ပရမအတ္တဆိုတော့ခံစည်းရှင်ခံစည်းရှင်ဝါဒဤကပရမအတ္တကိုသူအခြေခံအဲသူကဟိုခံစည်းရှင်ပေါ့ခံစည်းရှင်အဖြစ်သွားပြီးတော့ ဟိုဆွဲလန်းနေလို့ဒီဒါပရမအတ္တဖန်ဆင်းခြင်းဖြစ်ယုံကြည်တယ်ပေါ့ဖန်ဆင်းခြင်းဖန်ဆင်းခြင်းကမ္ဘာလောကကြီးကိုဒါဖန်ဆင်းတဲ့ပုဂ္ဂိုလ်ရှိတယ်ဒါဒီဖန်ဆင်းတဲ့ပုဂ္ဂိုလ်ကိုဒါပရမအတ္တလို့ခေါ်နောက်တစ်ခါဇီဝအတ္တဆိုတာတော့ဒါဖန်ဆင်းခံဖန်ဆင်းခံတဲ့တတ္တဝါအဲတတ္တဝါတွေဒီပုဂ္ဂိုလ်တို့တယောက်ရဲ့ဖန်ဆင်းမှုကြောင့်ယနေ့လူသားတွေတတ္တဝါဖြစ်ပေါ်လာတယ်ဆိုပြီးအဲ့ဒီဖန်ဆင်းခံကိုတော့ဒါဇီဝအတ္တလို့ ဒီလိုမျိုးဖြစ်လာတာကတော့ဦးဇင်းတို့ရေပုံရတော့ညာတော့အတိဟိုဗြဟ္မသလာတုတ်ပေါ့ဦးဇင်းတို့ဒီဒီကနေ့ဒီဗြဟ္မသလာတုတ်မှာလာတဲ့အတိုင်းဆိုဒီဟိုကဘာကြီးပြက်သွားတယ်ကဘာကြီးပြက်ပြီးကဘာအစ်ပြန်ပြီးတီးပြီးဆိုရင်အဲ့ဒီမှာအထက်အထက်ဗြဟ္မဘုံကရောက်နေတဲ့ဗြဟ္မကြီးတွေကဒီပထမဒီပရမဇန်ဘုံကိုပြန်ပြီးတော့စပြီးတော့ဖြစ်ကြတယ်ပရမဇန်ဘုံကိုစပြီးဖြစ်ကြတဲ့အခါကျ ဟိုးအထက်တဲ့ယမဘုံကနေပြီးတော့သုတိပြတ်တိတတန်းကုံသုတိပြတ်တိသိလုံးတဲ့အခါဒီပရမဇန်ဘုံရောက်ပရမဇန်ဘုံရောက်လာတော့တယောက်နဲ့ရောက်ရောက်လဲရောက်လာတော့ဒကာကြီးတွေကမကြီးတတ်တော်ဆိုရောက်တဲ့ဆိုတော့မဖြစ်ဘူးအတင်ကြီးပါတယ်ဗျာအဲအတင်ကြီးတာမဟုတ်ပြင်းလာဟုတ်လားတင်ပါအဲ့ဒီကလည်းတော့ဗာပြလာတကယ်ကြီးဒီမှာတယောက်တည်းနေလို့ရှိရင်လုံးကြီးဖြစ်တယ်ဟုတ်လား ျွန်တော်လည်းနေတဲ့အခါကျတော့ပြင်းလာပြင်းလာတော့အပေါ်လိုပြင်းလာတယ်ဘာလိုပြင်းလာပြင်းလာတော့အပေါ်လိုလာပါတယ်ဗျာောင်းနေနေဒီဒါလည်းဌာနကြီးတူတူနေရာကြီးတူတူမှာတယောက်တဲ့အချိန်ကြာကြီးနေတော့ဒါလည်းအဖော်လေးရှိကောင်းပါလေနောက်တယ်အဖော်တယောက်လူကြီးနေဆိုရဲပါတိုက်တိုက်ဆိုင်ဆိုင်ရောဘာဖြစ်တော့ဟိုးအထက်တဲ့ညီမဘုံကနေခုနတတန်းကုန်လုံးနဲ့ခါကြတော့ဟိုစစ်တိပြတ်ကြီးတေးလို့ဒီပရမဇန်ဘုံကိုပြန်ပြီးတော့ရောက်ရောက်လာတဲ့အခါကျတော့ဒါအကြောင်းမလို့ဦးဇင်းတို့ ခန်းကြီးကြွေခိုင်းကြီးနားခိုင်းဆိုတာဒါကိုပြောတာတယောက်ကခုနရောင်းနေမိသားမြမကြီးကလည်းသူကတခါလဲနောက်ထပ်အပေါ်တယောက်လာရင်ကောင်းမေးလို့ဒီလိုတောင်းတတဲ့အချိန်ဟိုကလည်းအထက်မြမဘုံတွေကနတ်တဲ့ဒီဟိုသုတိကတိတေုံနဲ့ကဒီပရမသံဘုံရောက်လာရောက်လာလာရင်တော့ဘာဖြစ်တော့တော့သူကထင်လိုက်ရင်ငါဖန်ခြင်းလို့ငါဖန်ခြင်းလို့ငါစိတ်ကလူကျင်နေအဖော်လူကျင်နေဆိုတော့လည်းရောက်လာတာပဲအဲ့တော့သူကဖန်တီးလိုက်ပြီဒါကဟိုပရမအတ္တဘက်က ဟိုဇီဝအတ္တဘက်ကလည်းခုနပုဂ္ဂိုလ်ကလည်းထို့တူပဲသူကဘာဖြစ်တော့သူကသူဟိုဘက်ကသုတိတက်ကြီးအထက်ပြမဘက်ကသုတိတက်ကြီးဒီလုံးလာတယ်ဒီအောက်ပုံရောက်လာတဲ့အခါမှာသူ့ရှိကရောက်နေနေတဲ့ပုဂ္ဂိုလ်သွားတွေ့တဲ့အခါအော်သူကမြတ်ငါ့ကိုဖန်ဆင်းလိုက်လေသလားနော်အဲ့တော့အဲ့လိုသူကမြတ်ငါ့ကိုဖန်ဆင်းလိုက်တာပရမလူနဲ့ရှိပြီဆိုပရမလူကပို့ပြီးတော့နည်းနည်းတော့ကိုရောင်ကိုပါလေးတွေရှိတယ်အဲတဏ္ဍာလေးကလည်းရှိတယ်ဆိုတဲ့အခါတော့အဲ့မှရင်သူကလည်းတော့ပြီးဆွဲပြီးအော်သူဖန်ဆင်းလို့သူဖန်ဆင်းလို့ငါဖြစ်လာ အဲ့တော့တခါနဲ့တခါကြီးတွေမှာရေဒါကဥဒ္ဒနုလောကမှာလည်းပဲမရှိတတ်တယ်တခါလေးမှာလူတွေကကိုယ့်ရဲ့ကြိုးစားအတုမှုဝရိယအံကံမှုနဲ့ကိုယ့်ရဲ့ကြီးပွားတုတ်တက်လာတာဒါမဲ့အဲ့ကြီးပွားတုတ်တက်လာတာကိုတခါလေးမှာကိုယ်ကဘာလဲဘေးကိုသွားပြီးတော့ဘာလဲတော့သွားပြီးတော့ရှာတာအာငါဒါကြီးပွားလာဘာကြောင့်များတော့ဟာဘသူကဟိုထောက်ပံ့လိုက်လို့ဘသူကတခါလေလူပဲကြီးသူကြောင့်ဘသူကြောင့်ဒီလိုမျိုးတွေသွားပြီးတော့တခါလေကြီးသူရှင်ရှာတာ ဘာရှာတာဒေသမှာကျေးဇူးရှင်ကိုရှာပါတယ်ခင်ဗျာကျေးဇူးရှင်ရှာလို့ဒကာကြီးတွေဒကာမကြီးတွေကျေးဇူးရှင်နဲ့တွေ့တော့ဒကာလေးအဲကျေးဇူးဆက်လို့ကုန်လေးမကုန်နိုင်ပါခင်ဗျာဟိုကျေးဇူးရှင်နဲ့တွေ့တော့ပြီတဲ့ဆိုတော့ဒကာလေးအဲကျေးဇူးဆက်ပြီးတော့ဘောင်းကနေရင့်ပြီးတော့ဒကာလေးဘောင်းတွေဘလောက်ပဲနေမွန်းတော့စီဒကာလေးကျေးဇူးရှင်ကြီးကျေးဇူးဆက်ကြဒါလည်းသတိထားရမှာပဲဟုတ်ပါလားကိုယ်ကံဉာဏ်ဝရိယနဲ့ကိုယ်တကယ်ကြိုးစားလို့အောင်မြင်လာတာဒါလည်းကျေးဇူးရှင်သွားချမိတာအဲ့ဒါ အဲဇီဝအတ္တအဖြစ်ရောက်လာမယ်ဟုတ်ပလားဇီဝအတ္တအဖြစ်ရောက်အဲ့တော့ခုဒီမှာနောက်ရောက်လာတဲ့ဒီမှာကလည်းဒီကလည်းထပ်ပြီးဩဓာတုခံနေဒီလိုမျိုးလိုမျိုးနဲ့နောက်ဆုံးတော့ခုနများလာတာပေါ့နော်တတဝါတွေပရမဇန်ကိုများတယ်အဲ့ကနေသိပြတဲ့လူပုံနဲ့ရောက်လာတော့ထားအဲ့တော့ပြောချင်တာကဒီမှာအဲ့ဒါအတ္တဆိုဖန်ဆင်းရှင်ပရမအတ္တပဲပြောပါဖန်ဆင်းရှင်ဘာဇီဝအတ္တကိုပြောတာဖန်ဆင်းခံကျိုးကျိုးဦးဇင်းတို့တူဒါမျက်မှောက်လောကလေးရှိတယ်လေဟိုဒီကဖန်ဆင်းရှင်ကိုယုံကြည်တဲ့ ဒီလိုမျိုးရှိကြယုံကြည်ကြရေးနောက်တစ်ခါမိမိတို့ကိုလည်းတကယ်ခံသိခံဖြစ်နေတာလက်ခံထားကြအဲဒါဆိုလို့ရှိရင်ဒါဒီဒါဟာဟိုတတ္တတဒိဋ္ဌိပေါ့နော်တတ္တတဒိဋ္ဌိအဲတတ္တဒိဋ္ဌိအဲ့ပုံမှာဒီအယူဝါဒပုံမှာတစ်ခါသွားပြီးတော့ဖြစ်တယ်တော့ဆွဲလန်းသွားပြန်ဒီဝါဒပုံမှာဒီအယူပုံမှာဆွဲတယ်အဲ့ဒါကြတော့ပြောပါဆိုတော့ဒီအတ္တတတ္တအတ္တအတ္တကမြဲတယ်ဇီဝအတ္တအာ ပရမအတ္တအဲ့ပေါ်မှာဆွဲလိုက်အဲ့ဆွဲလန်းတဲ့အပေါ်မှာဒါမှဆွဲလန်းလာတယ်အဲ့အတ္တကိုယုံကြည်ရလက်ခံတဲ့အဲ့ပေါ်မှာဆွဲလန်းတယ်ဆိုလို့ရှိရင်အဲ့ဆွဲလန်းမှုဒီဒါဒီမှားတဲ့အရင်မှားတဲ့အယူအဆမှားတဲ့အမြင်မှားတဲ့အယူအဆအဲ့ပေါ်မှာသွားပြီးယုံကြည်ဆွဲလန်းတာဖြစ်ဖြစ်တဲ့အတွက်ကြောင့်ဒီဟာမျိုးကိုကျတော့ဒါအတ္တဝါဒုပါဒံလို့ခေါ်တာအတ္တဝါဒုပါဒံဒါအတ္တပေါ်မှာသွားပြီးဆွဲလန်းတယ်ဘယ်လိုခေါ် ကောင်းပြီဒါကတော့ဦးဇင်းတို့ဒီဟိုဥပါဒဏ်၄မျိုးကဲဒီဥပါဒဏ်၄မျိုးကြည့်ပြီးဒီတဏှာကြောင့်ဒီဥပါဒဏ်ဖြစ်ပုံခုနကာမုပါဒဏ်ဖြစ်ပုံဒိဋ္ဌုပါဒဏ်ဖြစ်ပုံအာတိလဘတုပါဒဏ်ဖြစ်ပုံအတ္တဝါတုပါဒဏ်ဖြစ်ပုံဆိုတဲ့အပိုင်းကိုတကယ်လက်တွေ့ကြကြရှုကြလက်တွေ့ကြကြရှုကြဘယ်ပုံဘယ်ဘက်ဘယ်နည်းနဲ့ရှုလဲဆိုတာကတော့ဒါတကယ်လုပ်ငန်းဝင်တွေရောက်လာဒါကပုံပြီးတော့အရေးကြီးအရေးကြီးတဲ့ဆိုတဲ့အခါကျတော့ဦးဇင်းဒီမှာရှုွက်ကလေးကိုမပြောဘူး ဥစ္စာပရမဘာပြောချင်လို့ဆိုတော့စောစောကပြောသလိုဦးဇင်းတို့ဒီဒိဋ္ဌုပါဒံပေါ့နော်ဒိဋ္ဌုပါဒံခေါနာမှားရင်းနဲ့နတိကဒိဋ္ဌိတို့အကိရိယဒိဋ္ဌိတို့အဲ့ဒီလူကဒိဋ္ဌိတို့ကံနဲ့ကံအကျိုးကိုပြစ်ပေးတယ်အယူအဆမျိုးနဲ့ပေါ့ဒီမိစ္ဆာဒိဋ္ဌိပေါ့အဲ့ဒီမိစ္ဆာဒိဋ္ဌိပေါ်မှာဆိုရတယ်ဒီဒိဋ္ဌုပါဒံဒီလိုဒိဋ္ဌုပါဒံမျိုးဆိုတာကဦးဇင်းတို့ဒီလိုတရားရှုခွက်တွေကိုတကယ်ရှုလို့ယုံနာဓမ္မတွေမိမိဆိုတဲ့သူတော်ကောင်းတွေတန်တန်မှာတော့ ဒါမျိုးကတော်တော်ကိုဖြစ်ပူခဲ့ဗုဒ္ဓဘာသာတာမန်ပေါ့ဗုဒ္ဓဘာသာတယောက်မှာတော့မှဒီလိုမျိုးဒီဒိဋ္ဌုပါဒံဆိုတာဒါတော်တော်ဖြစ်ပူခဲ့ရင်မဖြစ်ဘူးလားဆိုတော့ဖြစ်နိုင်တာမျိုးတော့ရှိနိုင်တာပေါ့အကြောင်းဆောင်ပြီးတော့ဒီလိုကြည့်ဖြစ်နိုင်တာမျိုးရှိနိုင်ပေမဲ့ရေဝင်ရဖြစ်ခဲ့နောက်တိရမတုပါဒံလည်းထို့တူပဲတိရမတုပါဒံလည်းပဲဦးဇင်းတို့တာမန်ဗုဒ္ဓဘာသာဒီတကယ်ကိုပေါ့နော်ဟိုမယုတ်မလာတဲ့အလုံးပြီးတော့တကယ်ကိုကကနနာနဲ့ပြည်လာ ဒီဒီနေ့အပြင်တုတ္တမယဉာဏ်လေးတော်တော်ပြည့်စုံနေဆိုရင်တော့မှဒီတိလကတုပါဒံဆိုတဲ့ဟာမျိုးပါလေဒါရှိဖို့တော့ဟိုမလွယ်ဘူးပေါ့နော်ရှိဖို့ရကဲကဲနောက်တစ်ခုနောက်တစ်ခုကဘာလဲဆိုတဲ့အခါလဲအတ္တတုပါဒံအတ္တဝတုပါဒံလည်းတို့တူပဲဒီဟိုကံနဲ့ကံရဲ့အကျိုးကိုယုံကြည်လို့ဒါမိမိရဲ့ကောင်းကံစုကောင်းကြောင့်တတ္တဝါတွေကဖြစ်လာတယ်နော် တိတ်ကလည်းကောင်းကံသုကံနေတဲ့အမွေခံဖြစ်နေဒီဘဝကိုရောက်လာတယ်ဒီဘဝကလည်းပဲကောင်းကံသုကံနေပေါ်ကိုပြီးပြီးတော့နာဂဘဝတွေကိုရောက်မယ်ဆိုရင်အဲ့ဒီမှာဖန်ဆင်းရှင်ဆိုတဲ့ဝါဒဟာကြောက်သွားတာနောက်ကမြဲတယ်ဆိုတဲ့ဝါဒဟာလည်းဒါပျောက်သွားတာတတ္တရဒိဋ္ဌိလည်းမဝင်တော့အဲ့လိုမျိုးတဏ္ဍာမှာအဲ့လိုသူတော်ကောင်းတဲ့တဏ္ဍာမှာလည်းဒီအတ္တဝတ္ထုပါဒမှာဖြစ်တာပို့ပြီးတော့ခုနယောဂီတယောက်အနေနဲ့ဆိုရင်ဒီနေရာမှာပေါ့ခုနယုတ်တိတန်တွေကိုလည်းမြင်ပြီးပြီးအကြောင်းတရားကျိုးတရားတွေကိုလည်းကောင်းကောင်းမြင်သိတာပြီးဆိုတဲ့သူတော်ကောင်းတယောက်အနေနဲ့တော့ဒီ ဒီဥပါဒံ၄မျိုးထဲမှာအဲ့ဒါကာမုဒိဋ္ဌုပါဒံအတ္တဝတိရပတုပါဒံအတ္တဝတုပါဒံဆိုတဲ့ဒီလိုဥပါဒံတွေကတော့တော်တော်ဖြစ်ဖို့ရန်ခဲရင်းပါအဲ့တော့အဖြစ်များတာကတော့ခုနပုထုဇဉ်ပဲဖြစ်ခြင်းခုနဟိုကလျာဏပုထုဇဉ်ပေါ့ကလျာဏပုထုဇဉ်ကလည်းခုနလိုအကြောင်းလေးရုပ်တည်နေတွေကိုသိရဆိုတဲ့ဒီလိုမျိုးဟိုကလျာဏပုထုဇဉ်ဖြစ်ရင်အနာပုထုဇဉ်ကကျော်လွန်ပြီးတော့ကလျာဏပုထုဇဉ်လောက်ဆိုရင်တော့မှပဲဒီ ကာမုပါဒံနေလို့ရှိတယ်ပေါ့ကာမုပါဒံနေလို့ရှိတယ်သို့တော့ခုနအတ္တဝဒုပါဒံအတိလပတုပါဒံအဲဒိဋ္ဌုပါဒံလို့ဒီလိုဥပါဒံတွေကတော့ဒါမရှိဘူးတထအဲ့တော့ခုလိုပေါ့ဒီတဏှာပစ္စယဥပါဒံကျူးွက်ကိုကျူးတော့မယ်ဆိုတဲ့သူတော်ကောင်းကြီးဒါပစ္စယပရိက္ခဉာဏ်ပိုင်းနေဘိုင်ပိုင်းနေလို့ပစ္စယပရိက္ခဉာဏ်ပိုင်းပါဗျာပစ္စယပရိက္ခဉာဏ်ပိုင်းဆိုတော့ဦးဇင်းတို့ဒီဟာလေးကိုတော့ဒီဥတ္တိ9ပါးကိုဦးဇင်းတို့က ဒီသွားပြီးတော့ဟိုအစင်တိုင်းလေးပြန်ပြီးတော့နားလဲရကြော်လို့မရမရဘူးဆိုတော့ဒီပစ္စယပရိကဉာဏ်ပိုင်းတနည်းအားဖြင့်ဒီကေကာဥဒရဏဝိတုဒ္ဓိဘိုင်းကိုသွားခြင်းလေဆိုတဲ့သူတော်ကောင်းသူရှိရဖြစ်တဲ့ဒိဋ္ဌိဝိတုဒ္ဓိဘိုင်းကိုတော့ဒါဒိဋ္ဌိဝိတုဒ္ဓိနဲ့တော့ပြည့်စုံပြီးသားဖြစ်ရမယ်တနည်းအားဖြင့်ယုံနာဓမ္မသင်္ခါရတွေအပေါ်မှာပရမတ္ထဉာဏ်မြင်ဆိုင်တဲ့ဒီတည်ပြီးညီကြီးဖြစ်ရအောင်အဲ့လိုတည်ပြီးညီကြီးဖြစ်တဲ့သူတော်ကောင်းဒီတာတွေဒီကေကာဥဒရဏဝိတုဒ္ဓိကိုရတယ် အဲ့တော့ဒီသင်္ခါဥဒနာဝိတုဒ္ဓိဘိုင်းမှာကစောစောကပြောသလိုပဲရုပ်တင်တန်တွေကိုမြင်ပြီးမှသွားတဲ့သူတော်ကောင်းတစ်ယောက်ဖြစ်တဲ့တွေ့ကြောင့်အဲ့သူတော်ကောင်းတစ်ယောက်ရဲ့တဏ္ဍာမှာတော့ဒကာကြီးတွေပြောမှကြည့်လေအဲ့ဒီဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝတုပါဒံဖြစ်ဖို့လွယ်တော့အဲ့တော့ဘာပဲဖြစ်တော့တော့ခဏပဲကာမုပါဒံဖြစ်တယ်အဲ့ကာမုပါဒံဟောက်ကိုရှုရအောင်ဒါရှုပုံတကယ်ရှုွက်ပိုင်းကြတော့ပြောတယ် သို့တော့ဥပါဒဏ်၄ပါးကိုမိမိတို့နားလည်ထားရမယ်တကယ်ရှုခွက်တဲ့ကိုရောက်လာရင်တော့ဒီကာမဥပါဒဏ်တစ်ခုလောက်ကိုတကယ်ပြည့်ပြည့်စုံစုံနဲ့ရှုလိုက်လို့ရှိရင်ဒီပဲလုံလောက်တယ်လို့ဒီလိုပြီးပြောချင်ကထားပေါ့အဲ့တော့အဲ့ကာမဥပါဒဏ်လောက်ကိုပဲရှုရမယ်ဆိုတဲ့အခါကျတကယ်ရှုခွက်တဲ့ကိုရှုကြတော့မယ်ဆိုတော့ဘယ်လိုရှုမလဲပေါ့ဘယ်လိုရှုမလဲဆိုတဲ့အခါကျတော့ဦးဇင်းတို့ဒီကာမပါဏကိုရှုနေတဲ့ပုဂ္ဂိုလ်ကခုနရုပ်တဏ္ဍာလေးကိုတခါလဲပြန်ပြီးတော့ဟိုရှုပွားတဲ့ကြီးသိသိပြီးတဲ့ခါကျတော့ဒီ တဏှာကြောင့်ဥပါဒံဖြစ်ကုန်တဏှာကြောင့်ဥပါဒံဖြစ်ကုန်ကိုရှုတော့မယ်တဏှာကြောင့်ဥပါဒံဖြစ်ကုန်ကိုရှုတော့မယ်ဘာလို့ပါလို့ဥဇံပလမဒီဘောကောင်းကဒီတဏှာပေါ့နော်တဏှာဖြစ်ပေါ့အဲ့တော့သူကဦးဇင်းတို့တဏှာကခုနတဏှာဘယ်လိုမျိုးရှိတယ်ဆိုတော့ရူပတဏှာတတ္ထတဏှာခန္ဓာတဏှာရတ္တတဏှာပောဓဘတဏှာဆိုပြီးတော့ဒီကရေးဒီမှာကြည့်ဓမ္မတဏှာဆိုပြီးတဏှာဘယ်လိုမျိုးရှိတဏှာ6ပါးရှိပါတယ်ဗျာတဏှာ6ပါးရှိတယ်အဲ့ဒီတဏှာ6ပါးပေါ့ အဲ့တဏှာ6ပါးကိုအခြေခံပြီးတော့ဒီရှုရမှာဖြစ်အဲ့တော့ရတ္တရူပတဏှာကြောင့်ဒါကာမုပါဒံဖြစ်ပုံရူပတဏှာကြောင့်ကာမုပါဒံဖြစ်ပုံဒါကိုစပြီးရှုရမှာဖြစ်အဲ့တော့ရူပတဏှာကြောင့်ကာမုပါဒံဖြစ်နိုင်တယ်တတ္တတဏှာကြောင့်ကာမုပါဒံဖြစ်နိုင်တယ်အဲနောက်တစ်ခါဒါနတဏှာကြောင့်ကာမုပါဒံဖြစ်နိုင်တယ်ရတ္တတဏှာကြောင့်ကာမုပါဒံဖြစ်နိုင်တယ်နောက်တစ်ခါဓမ္မတဏှာကြောင့်ကာမုပါဒံ မောဒဘတဏှာကြောင့်ကာမှုပါဒံဖြစ်နိုင်တယ်ဓမ္မတဏှာကြောင့်ကာမှုပါဒံဖြစ်နိုင်တယ်ဆိုပြီးတော့ဒီလိုမျိုးရှုရမှာဖြစ်အဲ့တော့ဦးဇင်းတို့ဒီနေရာမှာဟိုပုံစံလေးတစ်ခုပုံစံလေးတစ်ခုအနေနဲ့ကာမတဏှာကြောင့်ကာမှုပါဒံဖြစ်တယ်ကာမတဏှာကြောင့်ကာမှုပါဒံဖြစ်တယ်ပြောခုနတခါကြီးတယ်မကြီးခုနစောစောကပြောသလိုမိမိကဘယ်အပေါ်မှာဟိုဆွဲလန်းနေတယ်တဏှာဘယ်ပေါ်မှာတာယာနေတယ်တဏှာဖြစ်နေတယ် အဲ့တော့ဆိုကြမှာဆိုခုနရူပယုံလေးတစ်ခုပေါ်မှာตายရတယ်ရူပယုံလေးတစ်ခုအဲ့ပေါ်မှာသွားပြီးตายရလို့ရှိရင်အဲ့တဏှာကခုနကျေးဇူးပြုလိုက်တဲ့အခါမှာသူကဥပါဒ်ချက်တာတယ်လို့ဆိုရတယ်အဲ့တော့ဆိုကြမှာဆိုရူပယုံကိုနှံ့ပြီးအာရုံယူနေရူပယုံကိုအာရုံယူလို့ဒါကြတဲ့အဲ့ပေါ်မှာကိုကตายရတဲ့စိတ်တဏှာလောဘဖြစ်ပြီးအဲ့တဏှာလောဘကအာကောင်းလာလို့ရှိရင်ဒါကကာမှုပါဖြစ်တာတို့တို့ပဲတတ္တာယုံအတန်တကုကိုကိုကသွားပြီးတော့အာရုံယူနားနိုင်အာရုံယူလို့အဲ့ပေါ်မှာစိတ်ကဆွဲလန်းနေတယ်လောဘဖြစ်နေ အဲ့လောမကထက်ကထက်ကဖြစ်လာလို့အဲ့မှာအာမုပါတယ်ဖြစ်တယ်ဒီလိုမျိုးရှိပါအဲ့တော့အတူချုပ်ရင်တော့ဦးဇင်းတို့ဒီတဏှာပေါ့ရူပတဏှာကြောင့်လည်းကာမှုပါဒံဖြစ်တယ်အတ္တတဏှာကြောင့်လည်းကာမှုပါဒံညာဏတဏှာကြောင့်လည်းကာမှုပါဒံရတ္တတဏှာကြောင့်ကာမှုပါဒံဘောဓဘတဏှာကြောင့်ကာမှုပါဒံဓမ္မတဏှာဓမ္မတဏှာဆိုတော့ဦးရှိတော်ဦးဇင်းတို့တဏှာပိုင်းမှာပြောခဲ့တယ်လို့ဒီတရားကိုပြောတာတော့ဒီနေရာမှာဦးဇင်းတို့ဒီအာယု၅ပါးကလွယ်တဲ့အကြောင်းကြောင့်အာယုတွေကိုဒါဦးဇင်းတို့ဓမ္မတို့ ခေါ်တာဓမ္မယုံလို့ခေါ်တာပဲအဲ့တော့ကြောင့်မလို့ဒီဓမ္မတဏှာကိုလေဟိုဓမ္မတဏှာကြောင့်လည်းကာမုပါဒ်ဖြစ်နိုင်တယ်နော်အဲဒီလိုမျိုးဦးဇင်းတို့ရှိရမှာဖြစ်တယ်နောက်တစ်ခုကတော့ဦးဇင်းတို့ဒီဘဝတဏှာဘဝတဏှာကြောင့်သူကအတ္တဝါဒုပါဒ်ဖြစ်နိုင်အဘဝတဏှာဆိုဘဝတစ်ခုကိုနှပ်ပြီးတော့ကိုယ်ကတွေ့တွေ့ရင်အဲ့ပုံမှာဥပါဒ်ဖြစ်တယ်အဲ့အဲ့ပုံမှာသွားပြီးတော့ဆွဲလန်းတယ်နော်ဘဝတစ်ခုကိုသွားဆွဲလန်းတယ်သူ့အတွက်ကြောင့်တော့ဘာလဲဆိုတော့အတ္တဝါဒုပါဒ်ဒါဖြစ်နိုင်တဲ့သဘောရှိတယ် အဲ့တော့ဒါကဟိုကာမုပါဒံအတ္တဝါဒုပါဒံနောက်တိရဝတ္ထုပါဒံလို့ခုနဒိဋ္ဌိပါဒံလို့စောစောကပြောသလိုဖြစ်ဒီအစစ်မှာတော့သူကဖြစ်ဖို့ရန်သူကမလွယ်ဘူးသို့တော်ခုနဘဝတဏှာကိုအကြောင်းပရိရဲ့တဏှာမျိုးအပြင်ဘဝတဏှာကြောင့်ဒိဋ္ဌိပါဒံဖြစ်နေတာပေါ့ဘယ်လိုဖြစ်နိုင်လဲဘဝဆိုတာကလူဘဝနောက်ဘဝနတ်ဘဝဆိုတာအနာဂတ်ဘဝတွေနဲ့အမှန်ကြီးတကယ်တော့လူဘဝနတ်ဘဝဆိုတကယ်ထင်ရှားရှိတာ။ဒါကမှားယွင်းနေတဲ့အမြင်။မှားယွင်းနေတဲ့အမြင်။အဲ့ဒီမှာသွားပြီးဆွဲလိုက်ရင်ဒါလည်းပဲဒုတိယပါတယ် ဒါဒိဋ္ဌိပါဒဖြစ်နိုင်တယ်ဒါကဒီဥပါဒံဖြစ်ပုံနော်ဥပါဒံဖြစ်တယ်နောက်တစ်ခုကတော့ဒကာကြီးတွေကမကြီးဒါကဒီပစ္စုပန်ဘဝမှာဥပါဒံဖြစ်ပုံခုနရူပယုံကိုမြင်နေအဲ့ပုံမှာဒါဆွဲလန်းနေတဲ့ကာမှုပါဒံဖြစ်တယ်နော်ခုနတတ္တယုံကိုကြားတယ်အဲ့ပုံမှာဆွဲလန်းနေတာကာမှုပါဒံဖြစ်တယ်နောက်တစ်ခါဘဝတစ်ခုနဲ့ရှင်ပြီးတော့ဘဝတစ်ခုနဲ့ရှင်ပြီးတော့ဒီဘဝနဲ့အနာဂတ်ဘဝပစ္စုပန်နဲ့အနာဂတ်အတိတ်နဲ့ပစ္စုပန် ဘလို့ဘဝတွေကိုကွင်းဆက်ပြီးကြည့်တယ်ဒီမှာကာမှုပါတယ်ဆိုတာဒီတဘောပဲဒါကြောင့်မလို့ဦးဇင်းတို့ဟိုးတခါကြီးတွေပြစ္စမလေးမှာတော့ပြောခဲ့တာအတိတ်ကြောင့်တရားမှာပါတယ်မှာအဝိဇ္ဇာတဏှာဥပါဒံဟောသူ့မှာဥပါဒံမပါဘူးလားဥပါဒံပါပါတယ်ခင်ဗျာအဲ့ရှုွယ်အဲ့ဒီခုနပြစ္စမလေးလို့ဦးဇင်းတို့တတ်မှတ်ပြီးတော့အမိပေးခဲ့တယ်အဲ့ဟိုအတိတ်ကြောင့်တရားမှာပါအဝိဇ္ဇာတဏှာဥပါဒံသင်္ခါရဉာဏ်ကြောင့်ပြစ္ဆုတ်ကဝိညာဉ်နဲ့ရုပ်တက်လာအဲ့ဒါဖတ်တာဝိညာဏဆိုတာဖြစ်တယ်ပြစ္ဆုတ်ကမှာဝိဇ္ဇာတဏှာ အာဝိဇာတနာဥပါဒသင်္ခါရကံကြောင့်နာကမှာဝိညာဏရုပ်သက်လိုက်တဲ့ဖတ်တာဝိညာဉ်ဖြစ်တယ်ဆိုရင်အဲ့ဒီသဘောကိုနားလည်တိုင်းဒီညမှာဒါဒီဘဝတွေကိုဆက်ဆက်ဘဝတွေကိုဖြစ်စီတဲ့ဒီဥပါဒကိုလည်းပါရှိကြရတယ်။အဲ့ဒါမှရှိလို့ရလဲဆိုတော့ဆိုကြပါစို့ဦးဇင်းတို့ဒီမှာတာရကလေးတခုပေါ့ဒုဒကရေးတယ်ဒီမှာရေးဆိုကြပါစို့ဒီဘဝကနေသုတိပြတ်တည်လုံးတယ်။ဒီလိုနဲ့ကမှဒီဘဝမှာရန်လာမှုဖြစ်ဘူးလို့နာကဘဝတစ်ခုခုကိုမိမိတို့ကမလွတ်တာမဆောင်တာလက်ခံရ။အဲ့ဒီနာကဘဝတစ်ခုဒီအကြိမ်မြတ်ဒုဒကရေးတယ်ဒီမှာဒီလိုချင်တောင်းတာတဲ့ဘဝလေး ဆိုကြတယ်လူဘဝတောင်းတရင်တောင်းတပဲနတ်ဘဝတောင်းတရင်တောင်းတပြမဘဝတောင်းတရင်တောင်းတပေါ့အဲ့တော့ဆိုကြမှာဆိုလူဘဝတောင်းတရင်လူဘဝရောက်ကြောင်းကုသိုလ်ကံနတ်ဘဝတောင်းတလည်းနတ်ဘဝရောက်ကြောင်းကုသိုလ်ကံရင်းပြီးတော့ထူတောင်းတယ်ဒါလည်းပြမဘဝကိုတောင်းတရင်လည်းပြမဘဝကိုဒါရောက်စီနိုင်တယ်ဒါဇန်တရားတွေပေါ့ဒီလိုသမထတရားတွေကိုပေါ်များအထောက်ပြတ်ထားဒီမှာပြောနေတာကအဲ့လိုပေါ့အနာဂတ်ဘဝတစ်ခုအနာဂတ်ဘဝတစ်ခုကိုမိမိတို့ကလိုချင်တယ်စသဖြင့်လိုချင်တာကတော့ဘာလဲဆိုတော့တဏှာပဲ အဲ့တဏှာကဓက္ကဓက္ကသူကဖြစ်လာတဲ့အခါမှာဒီတဏှာကဘာလဲဆိုတော့ဥပနိတ္တတတိကျေလူပြုတယ်ဓက္ကဓက္ကကျေလူပြုတဲ့အခါနောက်နောက်အဲ့ဘဝကိုလိုချင်တယ်အဲ့ဘဝကိုလိုချင်တယ်ဆိုတော့လိုချင်မှုကြတယ်သူကဘာဖြစ်လာတော့ကာမှုပါဒံဖြစ်လာတယ်ဘာဖြစ်လာတော့ကာမှုပါဒံဖြစ်လာပါတယ်ဗျာကာမှုပါဒံဖြစ်လာကာမှုပါဒံဖြစ်တာကဒီဥပါဒံကကျေလူပြုတာဒီဥပါဒံကကျေလူဒီဥပါဒံဒီဘယ်လိုလဲလို့မေးလို့ရှိရင်တော့နားလည်လွယ်အောင်ပြောတော့သူကလောဘဒိဋ္ဌိကရုပဲဘာကရုလဲတော့ လောဘဒိဋ္ဌိဂရုဖြစ်ပါတယ်ဗျာဟုတ်တယ်လေအကုသိုလ်စိတ်ဆန္ဒပါတဲ့မှာဦးဇင်းတို့ဒီလောဘကိုအခြေခံပြီးဖြစ်တဲ့စိတ်ကဘယ်နှမျိုးရှိတော့ရှင်မျိုးရှိဘယ်နှမျိုးရှိတော့လောဘစိတ်၈မျိုးရှိပါတယ်ဗျာရှိတယ်ဒါအကုသိုလ်တွေကလောဘစိတ်၈မျိုးအဲ့ဒီ၈မျိုးထဲမှာတကယ်ရှိတော့မယ်ဆိုတော့ခုနဒီလောဘစိတ်၈မျိုးထဲမှာဒိသောမနတနာကရံဒိဋ္ဌိကတံပယုတ်တဲ့အသင်္ကာရိကစိတ်ကြ အသင်္ကာရိကမေကံတသင်္ကာရိကမေကံအသင်္ကာရိကစေတသင်္ကာရိကစေနောက်တကဥပငါတကရဒိဋ္ဌိကရတံပြုတ်တာဥပငါတကိုဒိဋ္ဌိကရတံပယောဒိဋ္ဌိနဲ့တကဝရှင်တွဲပြီးတော့ဖြစ်တယ်အသင်္ကာရိကတသင်္ကာရိကစေပါပေါ့အဲ့တော့ပေါင်းလိုက်တော့၄ပါးဒီဒိဋ္ဌိကရတံပြုတ်စေ၄ပါပေါ့အဲ့ဒိဋ္ဌိကရတံပြုတ်စေ၄ပါးနဲ့ရှင်တွဲပြီးဖြစ်ပေါ်သွားတဲ့ဒီစိတ်တွေဒီတရားတွေဒါဥပါဒကောင်းဥပါဒဒီလိုနားလည်ရအဲ့တော့တကယ်ရှုဘက်ပိုင်းကိုရောက်လာလို့ရှိရင်အဲ့လိုမျိုးနားလည်ပြီးရှိရတယ် အဲ့လိုနားလည်ပြီးရှုတဲ့အခါကျတော့ဥမာစကြပါစို့ပုဂ္ဂိုလ်တခုတယောက်ကအနာဂတ်ဘဝတစ်ခုပေါ့ဒီမှာတော့ဦးဇင်းတို့ဟိုဒီကျေးဇူးတော်ရှင်ဘောက်ဆရာတော်ရေးထားတဲ့ဒီပုံစံလေးတစ်ခုကိုဦးဇင်းတို့မှာယူပြီးတော့ကြအောင်ဆိုအဲ့တော့စကြပါစို့ပုဂ္ဂိုလ်တခုတယောက်ကအနာဂတ်မှာလက်ပြညာလောကလိုချင်တယ်တောင်းတတယ်ဆိုတဲ့တဏှာဖြစ်တယ်လက်ပြညာလောကမှာဓမ္မကတိကနတ္တဒါလုပ်ချင်ရင်ဓမ္မကတိကနတ္တဖြစ်ချင်ဆိုတဲ့ဘာဝဓမ္မကတိကနတ္တဖြစ်ချင်ဒါဆိုလို့ရှိရင်ဦးဇင်းတို့ဘာဖြစ်တယ်ဆိုတော့ အဲ့ဘဝပေါ်မှာခုနဟိုအဲ့ဘဝရှိရလို့အတိမားတာကအဝိဒ္ဓအဲ့ဘဝကိုလိုချင်နေတဲ့ဟာတဏှာနောက်အဲ့ဘဝပေါ်မှာစိတ်ကခုနဆွဲသွားပြီးတော့တွေ့တာပြီးတော့ကတ်ရောက်ကြရောက်အဲ့ဒါဗာလဲပြောတဲ့အခါကျတော့ခုနပြောပထမကတဏှာအဲ့တဏှာကတက္ကတက္ကတက္ကတက္ကဖြစ်လာတဲ့အခါဥပါဒဏ်ခြေကိုရောက်သွားတယ်ဘုရင်တို့နောက်တစ်ခုတော့ဒီစိတ်ကသွားပြီးတော့အဲ့ဘဝပေါ်မှာကြရောက်အဖြစ်များဆွဲလန်းသွားအဲ့ဒါကိုဥပါဒဏ်ခေါ် အဲ့တော့အဲ့မှာအဝိဇ္ဇာ20တော့အဝိဇ္ဇာမှာလုံးဝလည်းပဲဆိုကြပါလို့အဲ့ခုနဓမ္မဂရိကအနန္တအဖြစ်လို့အတိမမှုပေါ့အဲ့ဒါအဝိဇ္ဇာနဲ့ရှင်တယ်ခေါလားဟိုစိတ်နောက်တစ်ခါကျတော့တဏှာတဏှာကျတော့အဲ့ဘောပေါ်မှာလိုချင်အဲ့ဒါဒိဋ္ဌိကရတံပယုံညနာသောမနတကိုဒိဋ္ဌိကရတံပယုံစိတ်ကြီးရတယ်သူကသောမနတပြင်ပြင်မဲ့ဥပကပြင်ပြင်မဲ့သူတော့ဒိဋ္ဌိကရတံပယုံစိတ်၄ပါးတွေကတဘာဘာတော့ဖြစ်အဲ့သူနဲ့ရှင်မောရှင်မဲ့စိတ်စိတ်တိတိဟောနောက်တစ်ခါဒါကတဏှာနောက်တစ်ခါဥပါဒဏ်20လမ်းကြည့်တော့လေထို့လူတွေဒီဒိဋ္ဌိကရတံပယုံစိတ် ဒိဋ္ဌိကရကံပြုတ်သူကထူးတော်မတော်သို့သောတဏှာကနေတက်ကတက်ကဟိုတဏှာအားကောင်းလာတဲ့အခါဥပါဒံဖြစ်ရောက်လာရောက်တဲ့အခါကျဘာဖြစ်တော့အဲ့ဒီမှာဒီဓမ္မကတိကဆိုတဲ့ဒီနန္တဘဝအဲ့ဘဝဟိုလိုချင်နေဆိုတဲ့တဏှာအဲ့တဏှာကအဲ့တဏှာကြောင့်ဘာဖြစ်လဲလို့အဲ့ပုံမှာဆွဲလန်းနေဆိုတဲ့ဥပါဒံဖြစ်တယ်ဆိုပြီးအဲ့လိုဆိုရအဲ့တော့အဲ့ဘဝမှာခုနဆိုကြလို့အတန်ကောင်းနေအာရုပ်ရည်ချောမောလာပါတယ်အဲ့မှာကျသူကတခါလေဘာတွေဝင်သွားလို့သူက အဲဓမ္မကရိယာနာတာဘောကမှာဖြစ်လာမယ်ခုနရူပယုံပေါ့အဲရူပယုံပေါ်မှာသွားဆွဲလိုက်လို့ရှိရင်အဲရူပတဏှာကြောင့်အမှုပါဖြစ်တယ်အဲဘောမှာခုနတကဟိုအတန်ပေါ့အတန်အဲ့ဘောမှာဖြစ်လာမယ်အတန်အဲ့ဘောမှာသွားပြီးတော့အတန်ကောင်းတဲ့ဓမ္မပရိကတပါလို့အဲ့ဘောမှာသွားစိတ်ကဆွဲလန်းနိုင်တယ်အဲ့ဘောမှာကြည့်လို့ဒါကာမုပါရင်ဖြစ်တယ်ပေါ့နောက်တစ်ခါဘဝဒီဒိဋ္ဌုပါရင်ဖြစ်ပုံကဒီညံမှာဦးဇင်းတို့ဘယ်လိုကြည့်လို့ရမလဲဆိုတော့ဒီရူပဘဝ ရူပဘဝဘဝတဏ္ဍာအဲ့ခုနခုနဒီဓမ္မဂရိကနန္ဒဆိုတဲ့အဲ့ဘဝပေါ်မှာတွေ့တာလေအဲ့ဘဝဆိုတာတကယ်တော့ထင်ရှားရှိတာမဟုတ်သို့တော့အဲ့ဘဝပေါ်မှာသွားပြီးတော့ဟိုကဆွဲလမ်းမိရဲ့အတွက်ကြောင့်ဒီမှာဒိဋ္ဌိပါတယ်ဒီလိုမျိုးတော့ဖြစ်နိုင်တာအဲ့ဒိဋ္ဌိပါတယ်ဖြစ်နိုင်တဲ့သဘောပေါ့အဲ့လိုမျိုးကျุတဲ့အခါကျတော့တကယ်တော့ယောဂီကမိမိတဏ္ဍာမှာကဒီဒိဋ္ဌိပါတယ်သီလဝတ္ထုပါတယ်အတ္တဝတ္ထုပါတယ်တွေကတကယ်မဖြစ်ဘူးဆိုရင်ဒါထည့်ရှိသွားနေတာမလို့ ကာမှုပါဒဏ်လောက်ပဲဖြစ်တယ်ဆိုကာမှုပါဒဏ်လောက်ပဲစိတ်ကတဏှာကြောင့်ရူပတဏှာကြောင့်ကာမှုပါဒဏ်ဖြစ်မယ်တတ္တတဏှာကြောင့်ကာမှုပါဒဏ်ဖြစ်မယ်စသည်အပြင်အဲ့လိုမျိုးတွေရှုသွားရင်တော့တကယ်ရှုွက်မှာလုံတော့တယ်အဲ့ဒါကတော့ဒီတကယ်ရှုွက်ပိုင်းကိုတကယ်ရှုတော့မယ်ဆိုရင်တော့အဲ့လိုမျိုးရှုရတယ်အဲ့တော့ဒီတဏှာကြောင့်ဥပါဒဏ်ဖြစ်တယ်ဆိုတာဦးဇင်းတို့ရေပုံရကြည့်ရင်တော့ကြည့်ရမယ်တွေ့တယ်ဟိုနားလည်ရလူတွေလို့ထင်ရတယ်တဏှာကတိတ်ပြီးတော့အားကောင်းလာရင်ဒါဥပါဒဏ်ကိုကြောင်းသွားတဲ့အခါကျတော့ဒါဟိုဥပါဒဏ်ဖြစ်ဒါပေမဲ့တကယ်ရှုွက်မှာကျတော့ဒီလိုမျိုး ရှေ့ကတဏှာအခိုင်မှာဖြစ်တဲ့စိတ်စိတ်တွေအဲသူကကျေးဇူးပြုတယ်ထက်ကထက်ကဒီတဏှာကကျေးဇူးပြုနောက်မှာဥပါဒံဖြစ်ကိုပူပြောင်းလာတယ်ဥပါဒံဖြစ်တယ်ဆိုတာမျိုးရှုဖို့ပိုင်းကတော့ဒီကကြီးတွေဒီမှာဒီတကယ်လက်တွေ့လုပ်ငန်းကိုမျိုးကိုဝင်ပြီးတော့မှမိတို့ကစူးစမ်းအထောက်ရင်ပို့ပြီးတော့ထဲထဲဝင်ဝင်နဲ့နားလည်လာမှာဖြစ်တယ်အဲဒါကြောင့်မို့လို့ပေါ့ဒီတဏှာကြောင့်ဥပါဒံဖြစ်ပုံပိုင်းကိုဒါမိမိတို့ကိုယ်တိုင်သမာဓိဉာဏ်ပညာဉာဏ်ပညာနဲ့စူးစမ်းအထောက်နိုင်တဲ့တတိ ဒါပွားများအထုရင်ဖြင့်သန္တရာစိတ်ရအပိဋကသမုပ္ပါကိုကိုစီကိုစီပြတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်ရသည်သာဓုသာဓုသာဓုပါဗျာ